ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်း၌တရက်၈လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်အညာဟိလာဥပါဏိတာအညာနိဗ္ဗာနဂါမိနိဧဝမေတ္တံပညာယပိက္ခုဗုဒ္ဓဘာဘာဝကောတက္ကာရနာပိနန္တိယဝိဝေကမနုဖြွေ ဒါတို့ဓမ္မပဒါလေးနဲ့တူပါဗျာတိတ်တာဗာမဏေလေးကိုကြောင်းပြီးဟောတဲ့ခါထားတော်ပါပဲလာဘူပနိကာဆိုတာလက်ရွှင်ခြင်းလူပေါ်ခြင်းကြော်စောခြင်းအချွေရများခြင်းကလည်းအင်းညာကြီးအဲ့ဒါလည်းတပါးတခြားပဲနိဗ္ဗာန်ခါမိနေနိဗ္ဗာန်လို့ရောက်ကြောင်းဖြစ်တဲ့အကျင့်ကလည်းအင်းညာကြီးတပါးတခြားပဲဒါနှစ်ခုကိုကြွဲပြအောင်သိရမယ်လို့ဆိုလိုတယ် အေဟောအေတို့အေတံအေကြောင့်တရားနှစ်ပါးကိုတပညာယအလွန်ကျွထူးသိ၍ဗုဒ္ဓဘာသာဘကောဘုရားရှင်ဤတပိတာဖြစ်သောဘိက္ခုကိရိတာကိုချိုးဖက်ဖြစ်ပြီးရရှိသောသူအပေါင်းဤတက္ကာရံသူတော်ဘာတို့ဤပူဇော်သူကိုနာပိနံတေယအလွန်ကျွအထူးမြတ်တရားဝိဝေကံကိုဤဖိဉ္ဉ္ခြင်း စိတ်ဤဖိငြိမ်ခြင်းနိဗ္ဗာန်ဤဖိငြိမ်ခြင်းတို့ဟူသောဝိဝေကသုံးမျိုးကိုအနုဖြူဝေ၏အစဉ်တစိုက်လိုက်၍လိုက်၍ပွားနေရမယ်လို့ဆိုလိုတယ်ဟုတ်ပါလားဆိုလိုတော့ဟိုလက်ပေါ်တဲ့လမ်းကတလမ်းပဲလို့ဆိုလိုတယ်ဟုတ်ကလားမှန်ပါဗျာလက်ပေါ်တာတခြားပဲတဲ့နိဗ္ဗာန်ကြတဲ့လမ်းကတခြားပဲတဲ့ဟုတ်ကလားမှန်ပါဗျာအဲ့တော့နိဗ္ဗာန်ရောက်တိုင်းလည်းလမ်းပေါ်ဘူးလို့ဆိုလိုတယ် ဟုတ်ကလားလာပေါ်တိုင်းလည်းနိဗ္ဗာန်မရှိမရောက်သေးဘူးလို့ဆိုလို့ဒီဗျာဟုတ်ကလားဒီလာပေါ်တဲ့လမ်းနဲ့နိဗ္ဗာန်သွားတဲ့လမ်းဟာတခြားပြီတဲ့ဗျာဒါပြောတာဗျာဟုတ်ကလားဗျာဒီအဲ့တော့စာပြီးပြည်တဲ့နေရာမှာလာပေါ်ရတဲ့ကတော့ကံကုသိုလ်ကျိုးရမှာဗျာဒါနာမူလဲစောက်တည်မယ်ကိုကြီးဒီလာလေးလဲကောင်းမွန်မယ်ဆိုရင်လက်ပေါ်ပါဟုတ်ပါဗျာဒီလက်ပေါ်နိုင်တဲ့လမ်းလို့ခေါ်ရတာ ကံကုသိုလ်ကသွားလိမ့်မယ်ဟုတ်ကလားတို့ဒီနိဗ္ဗာန်သွားဖို့ရကြတော့သံကုသိုလ်နဲ့ဉာဏ်ကုသိုလ်ယူရမှာကိုယောဂီတို့တဲ့မှာကျင့်နေတဲ့ရှုမှတ်မှုကဒါသံကုသိုလ်တင်တယ်ကွ။ဟုတ်ပါဘူး။ဒီကနေပြီးတော့တို့မှာအကောင်းတော့မှန်ညာနေတက်လာလိမ့်မယ်တင်တယ်။အဲအဲ့ဒီမှန်ညာတက်လာရင်မှန်ညာထက်လာလို့အတိညာတက်လာပြီ။အော်ဝိပဿနာညာအစဉ်စဉ်ဒီကနေမဲ့ညာဖုံညာနိဗ္ဗာန်ဟုတ်ကလားဗျ။အဲ့တော့အဲ့ဒီ နိဗ္ဗာန်ရောက်ဖို့ရကြတော့တဲ့တို့သံကုတုနဲ့ဉာဏ်ကုတုအဲ့ဒီနှစ်ခုကသွားလိမ့်မယ်တဲ့ဗျာ။ဆိုလာပေါ်ချိန်တော့ကံကုတုလုပ်ကြလို့ဆိုလိုတယ်။ဟုတ်ကလား။နိဗ္ဗာန်ရောက်ချိန်တော့သံကုတုဉာဏ်ကုတုလုပ်ကြ။ဒါပြောတာတယ်။ဟုတ်ကလား။ဟင်ဘုရားဟောတာရှင်းပါတယ်ထင်တယ်။ရှင်းပါဗျာ။အဲ့တော့ဒါလို့ချိန်တော့လူကျင်လာယူပဲ။ဟုတ်ကလား။အဲ့တော့ဒီလာပေါ်ကိုရာတန်ကုတုကိုလုပ်တဲ့ပုဂ္ဂိုလ်ကြတော့ဒီကံကုတုက ဒါနန္တရံတုတ္တတာယတိရောရခံတုတ္တပဒါပါဟုတ်ကလားဒါတို့ပုဗ္ဗနာတုတ်တယ်မဟုတ်လားအေးဒီဒါနကိုပြုတန်ကုသိုလ်ဖြစ်တဲ့ဒါနမှုပြုလေးလေးတတာအားထက်လေးလေးပဲယုံကြည်စိတ်အားကြီးလေးလေးတင်တယ်အဲ့ဒီယုံကြည်စိတ်ဒီရှင်စိတ်ကိုကြားနေမယ်သောမနာတဉာဏတံပိယအသင်္ခါရိကဒါရီမူလားဟုတ်ကလားအဲ့တော့တရားအားကောင်းတဲ့ပုဂ္ဂိုလ်တို့ရွှင်းလာလိမ့်မယ်ဗျာဟင်းရှင်တို့တီလို့မရဘူးနော် မှန်ပါဗျာဒီဇံကုတို့ညာကုတို့ကတီးရမှာထင်ဗျာမှန်ပါဗျာဟုတ်ကလားဒီဟိုတို့ဒါနကုတို့ဖြစ်တဲ့ဇံကုတို့တီလာဆောက်တည်တဲ့ကုတီလာအားကြောင့်တို့ယောဂီတို့ဒီကနေ့ကြည့်ပါတော့လားခုဒီသခန်းကြည့်ပါတော့လားယောဂီတို့တီလာကုတို့ဆောက်တည်တာရှိသေးအကုန်လုံးကပိုင်းပြုစုရတာထင်တယ်မှန်ပါဗျာဒါယောဂီတို့ပြုစုတာလားယောဂီတို့ရဲ့တီလာကိုပြုစုနေတာလားမှန်ပါဗျာအေးဗျာအေးဗျာကဲအဲ့ဒါတရားမတိုးနိုင်ဘူးလားငါဒီလောက်ဒီလောက်တို့ဒီလောက်ဒီလောက်ဆောက်တည်ရုံလေးနဲ့ဒီလောက်ကြီးဖြစ် ဟင်အခုကြည်လာမအောင်ခင်ဗျားတို့တတိသားနဲ့တတိသမီးတွေတူပါဟင်ဒီတော့ဒါတော့တကြပုဒ္ဒတကြတိတုခေါ်တာတယ်နဲ့ဟင်ဖရာရှင်ရဲ့တို့တာတော်ဒီမှာမြတ်တကြပုဒ္ဒတယ်နဲ့ဟဲ့ဖရာရှင်ရဲ့သမီးတော်ဒီမှာမြတ်တကြတိတုမင်းနဲ့ဒီတို့ဒီကနေ့တော့မင်းသမီးနဲ့မင်းသားတွေတယ်နဲ့ဗျာရှင်မင်းမင်းမလောက်တယ်မင်းမင်းမလောက်ဗျာဟုတ်တယ်ဟင်ဟုတ်ပါဗျာဒီလိုပူတော်လေးနဲ့ပူတော်မလေးဖြစ်နေပြီထင်တယ်ဟင် တို့ကိုယ်တွေတန်ရှင်းနေတယ်ထင်တယ်တို့ကိုယ်တွေတော်လာတယ်ဟဲ့ကိုတော်လေးတွေဖြစ်နေကြတို့ရတဲ့ရောက်ရင်တော့ကိုတော်မဟုတ်တော့ဘူးကိုတော်တော့သူငါခိုက်တာအာရောမှာဟုတ်လားအခုဒီမှာတော့ကိုတော်ထင်တယ်ဟင်အဲ့ဒါတိတ်ကြပုဒ်တာတိတ်ကြတီတုလို့ခေါ်တယ်ရဟုတ်ကလားအဲ့ဒါတော့ဒီကံကုသိုလ်ဖြစ်တဲ့တိလာကအကျိုးပေးတာမဟုတ်လားဟုတ်ကလားဗျာအေးအဲ့ဒီတိလာတော့ကိုတို့ ဟိုစိတ်ကိုလည်းတောင်းသိရတယ်တင်နော်မှန်ပါဗျာအဲ့တော့စိတ်တောင်းသိလို့စိတ်လုံးကျုံရင်စိတ်တကားလုံးကျုံရင်ကိုယ်နဲ့နှုတ်ကအလုံးလုံးတောင်းကြမှုရကြတာတင်ဗျာမှန်ပါဗျာကာယကံတောင်းကြမှုဝစီကံတောင်းကြမှုမရှိဘူးအဲ့တော့ကာယကံညင်တဲ့ဝစီကံညင်တဲ့တဲ့ပုဂ္ဂိုလ်ရဲ့အေးချမ်းမှုဆိုတာလူတိုင်းလူတိုင်းလာရအောင်သွားလို့အေးတယ်ဗျာအဲ့တော့လူတိုင်းတွေကကတ်ချင်တယ်ဗျဟုတ်ဗျာအဲ့တော့စိတ်ကိုမဆောင်သေးတဲ့ပုဂ္ဂိုလ်စိတ်ကဘဝင်းငင်းအဲပူလောင်နေတဲ့ပုဂ္ဂိုလ်ကကိုယ်ငြာနှုတ်ငြာလာပူလောင်နေတယ်ဗျ တွဲလိုက်တာနေအောင်အောက်သွားတယ်လို့တူမှန်သားချင်ဘူးဗျဟုတ်တူမှန်သားချင်ဘူးဗျဟုတ်ကဲ့ဒါတို့ဒီနေ့ကိုတန်ခုတို့ဖြစ်တဲ့ဒါနမှုတီလာမှုကြောင့်ခုမကြောက်မကြမတောက်မတာတုံးဆောင်လို့ရတယ်သူကတရားအားကိုအားပေးစေနိုင်တယ်ယုံကြည်မှုကိုအားပေးစေနိုင်တယ်တောင်ဒါနာတရံဒုတ္တထာယဆိုတာမဟုတ်ဘူးလားအေးတရာတတ္ထာယတော့ယုံကြည်သိပြပြခြင်းကပြပြခြင်းအလို့မှာလားဒါနံ ကောင်းမှုကိုတတန်တူပြုကြတာကိုတိုက်တွန်းတဲ့အခါထားတယ်နော်ဟုတ်ကလားဗျသဘောပေါက်တယ်အဲ့တော့တို့ဒီဒါနမှုတိလမှုကြောင့်ခုလိုလေးအဲကံကုသိုလ်ရဲ့ကျိုးဖြစ်တဲ့အဲလက်ကလေးတွေပေါ်လိမ့်မယ်ဒါနမှုတိလမှုအားကောင်းရင်ကျော်သောတရင်လေးတွေလည်းပြောင်းလဲလာလိမ့်မယ်တိလစင်ကြတာလူမသိဘူးကနတ်သိတယ်အဲ့တော့လူသိလို့ကြတော့တရင်ရတွေကတော်တော်ကျင်ရတယ်နတ်သိလို့ကြတော့တစ်ခုနဲ့ပြီးတယ်အကုန်ပြန့်နေပါဗျာ အေးအဲ့တော့ကြော်ကြောမှုရောမဖြစ်နိုင်ဘူးလားအဲ့တော့ကြော်ကြောမှုတည်ရှိလာလို့ရှိရင်လူအုံလူကချင်းရောမဖြစ်နိုင်ဘူးလားဗျာအေးဒီလူအုံလူကဖြစ်နေရင်မျက်စိဖိနေနားဖိနေဖြစ်ပါဦးမလားမဖြစ်ပါဘူးဗျာဟင်အဲ့မျက်စိဖိနေနားဖိနေမဖြစ်ရင်ကိုယ်ဖိနေမလားမဖြစ်ပါဘူးဗျာကိုယ်မှမဖိနေရင်စိတ်ကောဖိနေမလားမဖြစ်ပါဘူးဗျာအဲ့တော့သူအတွင်းထဲမှာရှိနေတဲ့ တို့မှာအတွေ့အတွေ့နဲ့ဒါလေးပါဖြစ်ပြီးနေတဲ့စိတ်ခင်းနေတဲ့ရုပ်ဖြစ်ပြနာဖြစ်ဖြစ်အမှုသားကိုဘယ်လိုလုပ်နေနိုင်မလဲယုံရင်းဆံကကြမှာအမှုမပေါ်နိုင်ဘူးလားဟင်ယုံရင်းဆံကကြတာအမှုပေါ်တာဘယ်နှခါတွေ့ဘူးတော့ဟုတ်တယ်ဘူးပါဘူးလားဟင်အဲ့တော့လူရှုခြင်းလက်ပေါ်ခြင်းကြော်စောခြင်းအချွေရများခြင်းတွေတွားနေတဲ့လမ်းကိုချီထိုးတာ သူ့ကိုမသာရနဲ့လို့ဆိုလိုသည်ဒါမို့လာတော်ချင်းတွေတခြားပဲကွာတဲ့ဟုတ်ကလားဟင်ဒီဒါရောက်ချင်းအကြောင်းတရားကတခြားပဲကွာတဲ့ဟုတ်ကလားအဲ့တော့ဒီကံကုတ္တရဲ့အကျိုးပြီးဖြစ်တဲ့တို့ဒါနမို့တိလာမို့ကြောင့်ဒီလိုလာပေါ်နေမယ်ကြော်တော်နေမယ်ဆိုလို့ချင်းကိုယ်ဘက်ကတီစိတ်ကိုမရနိုင်ဘူးမရနိုင်ပါဘူးဟုတ်ကလားတီစိတ်ရညာနိုင်ရင်ကိုယ်စိတ်ရင်းစိတ်စိတ်ရင်းကိုတွေးလာနိုင်ပါမလားမရနိုင်ဘူးအဲ့ဒီတော့စိတ်ရင်းမှုတွေ လွယ်နေရင်တို့ခုနကအတွင်းရုပ်တို့ရဲ့ဖောက်ပြမှုတွေပြီးတော့မိမိရဲ့ကံစိတ်ဥဒုအာရဆိုတဲ့မိမိကိုပြန်ပြီးတော့မိမိကိုမိမိပြန်ပြုတ်ပြင်နေတဲ့သင်္ခါရတို့ရဲ့လှုပ်ရှားမှုလည်းတွေ့မြင်နိုင်မှုမြင်နိုင်ပါဘူးဗျာဟုတ်ကလားဗျာဟင်အတွင်းတွင်းဒါလေးပါဖြစ်စီနေလို့ဖောက်ပြနေတဲ့ရုပ်ဖောက်ပြမှုနာမ်ဖောက်ပြမှုလည်းထိုးထွင်းတွေ့နိုင်လို့ဟင်ဟင်ပြီးတော့မိမိသင်္ခါရကမိမိပြန်ပြုတ်ပြင်နေတာလည်းမတွေ့နိုင်ဘူးဟုတ်ကလားဗျာ ဟေးမတိနိုင်လို့ရှိရင်တို့ကြားခြင်းနဲ့နိဗ္ဗာန်လာမရနိုင်ဘူးလို့လားဟုတ်ကလားအဲ့တော့စိတ်ငြိမ်မှုကိုလိုချင်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီလတ်လာတာကိုရှောင်ပေးမှာလို့ဆိုလိုတယ်ဗျာဟေးနိဗ္ဗာန်လိုချင်လို့ရှိရင်လတ်လာတာကိုအလွန်အကျိုးအထူးမနစ်တရားဘူးတဲ့ဗျာဟုတ်ကလားဟေးဒါကအပြင်နဲ့ပတ်သက်လို့ပြောတာလေမိမိဘယ်လိုမိမိပြောတယ်ဒါနမှုတိလာမှုစောင့်တင်နေတဲ့ပုဂ္ဂိုလ်ကမိမိရဲ့ဒါနာလေးကြောင့်သူတော်ဘာတွေဝန်ပန်းတသားနဲ့တုံဆောင်ရမယ် အဲ့ဒီဒုဆောင်တဲ့ပုဂ္ဂိုလ်တိုင်းမိမိဒါမာရီအကြောင်းပြုပြီးစိတ်ချမ်းသာကိုချမ်းသာလေးနဲ့ဖြစ်နေရင်အဲ့ဒီတည်းဒါအားဒါလိုက်နေတာဒုစိတ်ကိုပြောင်းလာလို့ရှင်ဒုလည်းတခါတည်းရှင်တက်နေမှာပဲဟဲ့မှန်ပါဗျာအဲ့တော့တစ်ဖက်ကမေတ္တာစိတ်အာကြီးလေးလေးအဲတစ်ဖက်ကစိတ်ချမ်းသာမှုလေးလေးအာကြီးလေးလေးဒုစိတ်လည်းပြန်ပြီးရှင်စိတ်တွေဖြစ်နေတယ်အဲ့ဒီရှင်စိတ်ဖြစ်တဲ့ပုဂ္ဂိုလ်ဟာတရားတော့တူးတယ်တင်ကမတူးနိုင်ဘူးမှန်ပါဗျာဟင်မှန်ပါဟင် တရာကရှုစိတ်ကိုကြားမှာလေသူ့ကိုရှုစိတ်ကတရာကိုကြားပြမှာမဟုတ်လားဟုတ်ကလားဗျသူ့ကိုသူ့ကိုရှုတော့တီစိတ်ကိုဖြစ်နေမှာမလားအဲ့တော့တီစိတ်မှမရလို့ချင်းသိစိတ်မဝင်နိုင်ဘူးဟဲ့ညီမညီတော့ပဲဟုတ်ကဲ့ကိုစိတ်နှပါလို့ဟုတ်ကလားဟဲ့အဲ့တော့သူ့ဒီဘက်ကဟိုတရားအားကောင်းလာရင်ဟိုဘက်ကပညာအားလည်းကောင်းနေစေရဟုတ်ကလားဗျအဲ့တော့တရားနဲ့ပညာချင်းဝင်ရှားလို့ညီအောင်တို့လိုရမှာလေဗျ ဟုတ်ကလားအဲ့တော့ရှုစိတ်တွေအားကောင်းနေပြီးတီစိတ်မပါရင်လည်းတို့တင်ညာဘက်ကမလိုက်တဲ့အတွက်ဖြစ်ပြမြင်နိုင်ဘူးဗျာတခါလေတို့ဒီစိတ်တွေရွေးလို့ပြောဒီဘက်ကတရားတက်နိုင်တဲ့ကံစိတ်မပါရင်လည်းရှုစိတ်မပါရင်လည်းတို့ရှုသေးလို့နေရာကြောင့်မရွှေမဖြစ်သွားရမယ်နော်မှန်ပါဗျာဒီစိတ်တွေအာကြည့်ရင်ရှုလို့မရဘူးဖြစ်သွားအောင်မယ်ရှင်စိတ်ဒီအားကြီးလည်းတီးလို့မရဘူးလည်းဖြစ်သွားအောင်ဗျာမှန်ပါဗျာတို့တယ်လေအေးဒီရှင်တဲ့ခါရှင်တီးတဲ့ခါတီး တည်တည်ခြင်းတဲ့ခါတည်ရွှေတည်ခြင်းတဲ့ခါရွှေလို့ရအောင်အဲ့ဒီတရားနဲ့ပညာသူမို့ဒီဘက်ကကံကုသိုလ်နဲ့ကိုယ်ဘက်ကကံကုသိုလ်ဉာဏ်ကုသိုလ်သူတို့လည်းရှင်ဝေရှာလေးတို့ညီအောင်လုပ်ပါလို့ဆိုလိုတယ်။ဒါလို့တက်ကာရနာပြီးနန္တေရသွားသူတစ်ပါးရဲ့ပူတော်သူကိုနှစ်တော်နှစ်တက်တဲ့အများကြီးတော့မနှစ်တက်နဲ့လို့ဆိုလိုတာတဲ့။မှန်ပါပါဗျာ။ဟင် သူတော်ဘာရဲ့ဘူတော်သူ့ကိုလက်မခံနိုင်ရင်တို့တတ်ပါရမြပါဦးမလားလားအဲညနိုင်လို့ရှိရင်ဟိုဘက်လည်းရနိုင်လေဦးလေးမှန်ပါဗျာဟင်ဟင်တို့ဦးလူကနိဗ္ဗာန်ရဲ့စိတ်ကြီးကိုတို့ရောက်နိုင်ဘူးဘာလို့ဘယ်ဟာမှမကြည့်တုံးလဲနဲ့ဟုတ်ကလားအဲ့တော့တို့ဒီဘက်ကတန်ခုတို့ဖြစ်တဲ့ဒါနမုတ်သီလမုတ်တွေလည်းပါပါသေးပေါ့တွေ့တော်သလောက်တော့ဟုတ်ကလားဟင်ဟင်ဒီဘက်ကသံဃုတို့ညာကုတို့ဖြစ်တဲ့ဝိပဿနာညာမဲ့ညာပုံညာလဲပါပါသေးပေါ့ဒီလိုထင်တယ်ဟင်အဲ့ဒါတရားမဲ့ပညာကို ချင်းရှာခဲ့သို့ဘယ်လိုအောင်သွားတာလို့ဆိုလိုတယ်ဗျာမှန်ပါပါဗျာဟင်မပြုတ်ရဘူးလို့တော့ပါလို့ထင်တယ်မှန်ပါပါဗျာဒီတန်ခုသူပေတာတော့မဟုတ်ဘူးဗျာမှန်ပါပါဗျာဟင်အရှင်အားကြီးပြီးတော့ဒီလိုမလားမှာသို့လို့မှန်ပါပါဗျာထင်းပြီးတော့လို့ပါလို့ပြောတာထင်တယ်မှန်ပါပါဗျာဟုတ်ကလားဗျာမှန်ပါပါဗျာဟင်တခါတည်းဒီကဟိုတန်ခုညောင်ခုသူတွေလို့တဲ့အတီတော့ဖြစ်တယ်ဟိ6 6ခန်းနေတယ်ဟိဒီဘက်ကတို့ကံကုသိုလ်ဖြစ်တဲ့ဒါနမှုတိရမှုမပိုင်လေတန်ကြတာတော့ခက်ချုံချုံနဲ့ခဏတော့သွားအောင်မှန်ပါပါဗျာဟင် ကျမ်းမာဖြစ်ကဘာမှမစားရဘဲနဲ့တွားရုံနဲ့တိခါရုံမှပါပဲနဲ့ဟုတ်ကလားဗျာတကယ်ရိခါတို့ဒီသာသူ့နေတော့ဝင်နေမှရောက်ကြမကြနိုင်လို့ရှိရင်လည်းတဲ့လေတော့ရိခါတို့သူ့ပုတ်ဒီတန်တာရဲ့တော့ရှက်နေနေမှာပေါ့ခင်ဗျာအဲ့တော့သူတို့ဒီကံကုသိုလ်ဖြစ်တဲ့ဒါနမှုဒီလမှုတိတ္တဆံကုသိုလ်ဉာဏ်ကုသိုလ်ဖြစ်တဲ့ဝိပဿနာဉာဏ်မဉာဏ်ပူဉာဏ်သူတို့နှစ်ခုကိုလည်းချင်းဝင်ရှာခဲ့တော့ညောင်းသွားမယ်လို့ဆိုလိုတယ်ထင်မလားဟုတ်ပါဗျာဟုတ်ကလားဗျာအဲ့တော့သူ တိလမာတာဝိတုဒ္ဓိရှိတာမဟုတ်ဒါနာလည်းဝိတုဒ္ဓိဖြစ်ဖို့လိုသေးတယ်ဟင်အဲ့တော့ဒါနာဝိတုဒ္ဓိဖြစ်ခြင်းနဲ့တရားနောက်ပညာထောက်ရလေဦးမတရားပုတ်ကလာဗျာအဲ့တော့ပညာထောက်ခြင်းဒါလို့ရမလို့တို့ဝိဝေကာဟင်ဝိဝေကာတွေရအောင်လုပ်ရမယ်ဗျာဟင်အဲ့တော့တို့ဝိဝေကာသူတာတာခွဲပါဗျာ ကာယဝိကာဆိုတာကိုယ်ဤစိတ်ငြိမ်ခြင်းထင်တယ်။ဒီစိတ်ဓာတ်ဝိကာဆိုတာစိတ်ရဲ့စိတ်ငြိမ်ခြင်းထင်တယ်။ဥပ္ပိဝိကာဆိုတာနိဗ္ဗာန်ရဲ့စိတ်ငြိမ်ခြင်း။ဟုတ်ကဲ့။စိတ်ငြိမ်ခြင်းသုံးမျိုး။အဲဒါကိုတိကကာယဟုတ်ကလား။တိကစိတ်တေနာဥပ္ပတိနိဗ္ဗာန်။အဲလိုခွဲလိုက်တာ။ဟုတ်ကလားဗျ။မှန်ပါဗျာ။အဲတော့ကာယဝိကာလူချင်းရင်ဘာလို့ရမလို့။တို့စစ်သားကဲတို့စစ်တပ်ကဲတို့ သာသနာရဲ့ဝင်တစ်ခုလည်းထားနေတဲ့ပုဂ္ဂိုလ်တော့စိတ်ငြိမ်မှုကိုရမျက်စိစိတ်ငြိမ်နားစိတ်ငြိမ်မှုကိုရစေနိုင်တဲ့အရိညာကတော့ပါလားတော့ဖြစ်တယ်လေဒုက္ခမူလကတော့ပါဆိုတာတစ်ပေဝါတစ်ပေဖြစ်စေလေတုံညကာရကတော့ပါဆိုတာလူသူကိစိတ်တဲ့နေရာဖြစ်စေအချိန်ဖြစ်စေပေါ့လေဒီနေရာမျိုးတွေကိုရွေးချယ် ဒါမျက်စိစိတ်ကြီးနားစိတ်ကြီးမှုကိုရအောင်တဲ့။ဒီမျက်စိစိတ်ကြီးနားစိတ်ကြီးဆိုတော့အာယုံနာကအတိုက်လွတ်တဲ့နေရာစိတ်ကြီးမှုနည်းတဲ့နေရာရောက်သွားရင်ဒီကိုယ်ကစိတ်ကြီးကိုရပါပြီ။ဟုတ်ပါဗျာ။ဟုတ်ကလားဗျာ။အဲ့ဒါကာဝိကဖြစ်အောင်လို့ပြောတာလား။တရားပြောချာတာမဟုတ်ဘူးရဲ့။ဟင်တရားရှာဖို့ရရဲ့အခြေခံဝိကပြယူတာတဲ့နဲ့တူကိုတူရွာနေပြီးတိုင်းနေကြတော့အဲ့လိုစစ်သားကဲ့သို့ဒီတောင်တစ်ခုတည်းထမ်းတာမှမဟုတ်ပဲကွ ကျွာထဲမှာပဲရှိသမျှဝတ်ထုတ်တွေကုန်ထမ်းရတာမဟုတ်ဘူးလားအင်းညာမျိုးတော့တစ်တပင်းဝါတပင်းတော့မရနိုင်ဘူးပေါ့အဲ့တော့တုံရကာရဆိုတဲ့စိတ်ငြိမ်တဲ့နေရာလေးနဲ့စိတ်ငြိမ်တဲ့အချိန်လေးတို့ယူရမှာတယ်ဗျာဟင်စိတ်ငြိမ်စိတ်ငြိမ်တဲ့နေရာလာရင်မရရင်စိတ်ငြိမ်တဲ့အချိန်ကိုယူရလိမ့်မယ်တယ်ဗျာဟုတ်ကလားသူစိတ်ငြိမ်တဲ့အချိန်ရောက်လို့ရှိရင်မျက်စိစိတ်ငြိမ်နားစိတ်ငြိမ်တွေဒီကိုဟိုထားတဲ့နေရာတွေကိုကိုကြီးကစိတ်စိတ်ငြိမ်မထားနိုင်ဘူးလားအဲထားနိုင်ကြဗျာ အဲ့တော့တို့ဒီအပြင်အာရုံရဲ့ဖိတ်ငင်ခြင်းဟာလည်းပဲတို့ကာယဝိဝေကစိတ်တဝိဝေကအနေပြီးနိဗ္ဗာန်တည်းဟူသောဥပရိဝိဝေကကိုရောက်ချင်းရဲ့အကြောင်းတရားဖြစ်လို့တို့ကိုလည်းဖိတ်ငင်မှုကိုတို့ပြီးဝဲရတယ်ဗျာဟုတ်ကလားတောင်းတို့လေဒီဆရာတော်ဘုရားကြီးကညသည်နိဗ္ဗာန်ရဲ့တစိတ်တတိတလို့တော့သူကချီးကျူးသွားညဟာရှိကနာအာယုံကတိုက်တည်းဖိတ်ငင်နေတဲ့ချိန်မဟုတ်လားအေးအဲ့ဒီချိန်မှာအာထုတ်လိုက်ရင်ကိုလေးကဖိတ်ငင်လို့ထားလို့တဲ့နေရာလေးရလို့တင်တယ်ဟဲ့ဟုတ်ကလား အဲ့ဒီညများအဲဘေးကဝန်ကျင်နေမိမိရဲ့အပေါင်းအသင်းတွေမိမိရဲ့ဝိနည်းတွေတို့တွေမိမိနဲ့တည်င်းသုံးပေါ်တွေများတိတ်ဆိတ်လို့အိတ်ပြော်နေတဲ့ချိန်လေးမှာတူးတဲ့ထိုင်ကြည့်ပါမှာအိမ်မျိုးစိတ်ထိုးတာတော့နားကွက်မတတ်ခံရမယ်ဟင်မိမိဆောက်အောင်မဟုတ်တိရကတိတဲရဲ့ကြလာချီဒီပင်ရင်ခဲတလုံးကြည့်ချတာလောက်ထင်ရှားပါလိမ့်မယ်ဟုတ်ကလားဗျအဲ့ဒီအပြင်အာယုန်တွေဖိတ်နေမှာမိမိကိုလာတိုက်တဲ့အာယုန်တစ်ခုချင်းရဲ့ဖိတ်နေမှုကို ကိုယ်အကြည်ဓာတ်ကိုလားပေါ်လို့ရှိရင်အဲ့ဒီစိတ်ညစ်မှုကြောင့်ဖြစ်ဖောက်ပြားနေတဲ့ရုပ်ဖြစ်ဖြစ်နာဖြစ်ဖြစ်ကိုတို့မြင်နေနေအဲ့ဒါကိုစိတ်ညစ်မှုကိုယူရတာဗျဟင်အဲ့ဒီမျက်စိစိတ်ညစ်နားစိတ်ညစ်ပြီးလို့ရှိရင်ကိုယ်စိတ်ညစ်မှုရာအတွက်တို့ဒီခန္ဓာကိုယ်တင်လင်းခွေထားရင်းနဲ့ဣရိယာပုဂ္ဂိုလ်အများဆုံးဥစားပေးရတာတဗျာဟုတ်ကလားမှန်ပါပါဗျာဟင်အဲတို့ဇလုံးနဲ့ရည်ရှိတယ်ဗျဟင်ဇလုံးနဲ့ကိုရည်ထည့်ထားဗျာ အဲ့ဒီသလုံကြီးကမငင်ညာတဲ့နေရာကိုတင်ထားလို့များတို့ဂမူလိုပါလိုဟာမျိုးပေါ့ဗျာတင်ထားလို့သလုံလေးသလုံလေးကရေပဲလို့နေမလို့အေးသလုံလေးကရေကပေါင်မိခရင်ရောသလုံပဲလို့နေမလို့အေးသလုံကြီးကထားလို့ရောသလုံနဲ့ထဲတဲ့ရေကပေါင်မိခရမှာလားအေးအဲ့ဒီကပေါင်မိခမရဘူးသလုံကြီးရောပဲနေနေမလို့အဲ့ဒီကြီးကအေးဒါမှမဟုတ်ဒီတို့ ဣရိယာပုတ်၄ပါးမှာထိုင်တဲ့ဣရိယာပုတ်ဒီကြာကြာကိုကိုငြိမ်အောင်ထားနိုင်တဲ့အတွက်ဒီထိုင်တဲ့ဣရိယာပုတ်ကိုရွေးရပါတယ်မှန်ပါဗျာဒါသမားရိနာမင်းတန်နေတဲ့ပုဂ္ဂိုလ်စိတ်ကဝိဥကမရသေးတဲ့ပုဂ္ဂိုလ်ကထိုင်ဣရိယာပုတ်ကိုဦးစားပေးပါဟုတ်ကလားလားမှန်ပါဗျာဒီထိုင်ဣရိယာပုတ်မှာလည်းတို့ထိုင်တော့ထိုင်တာပေါ့ကွယ် ထုံညုံထိုင်တာရောထိုင်တာလည်းမဟုတ်ဘူးလားမှန်ပါဗျာမေဆိုးတူတော့ပေါ့ဗျာထိုင်ပါပါခြေတော်လေးထိုင်မယ်ဗျာထိုင်ပါပါအဲ့ဒါတွေကိုကိုယ်ငင်းအောင်ရေရှိခန်းနိုင်တာလားမှန်ပါဗျာဒါမို့တို့တင်းမလင်းခွေထိုင်နည်းလေးကိုဘုရားရှင်ကခွင့်ပြုပါတယ်မှန်ပါပါဗျာဟင်ဣဒာဘိကဝေဘိက္ခုဆိုတာအရိညာကတော်ဝါဒုက္ခမူလကတော်ဝါတုံညကာရကတော်ဝါနိတိရတိပန်းလင်ကအာပုသိတဝါဥဇုံကာယပဏိဒါယဟင် တန်လာအဘုဒိတဝါဆိုတာကိုယ်လေးအောက်တိုင်းကိုထက်ဝက်ဖွဲ့ပြီးခွေပြီးနေလိုက်ကွာတဲ့တဝက်ကိုတော့ဖွဲ့ခွေပြီးထားလိုက်ကွာလို့ဆိုလို့တယ်ပလင်ဖြစ်ပေါ်လေတန်ငါအဘုဒိတဝါပါဒါဒါပြောရထင်တယ်ဥဇင်ကာယပဏိဒါယဆိုတာအထက်ပိုင်းကိုတော့ဖြောင်းပြောင်းနေမတ်မတ်ကလေးထားကွာတဲ့ဟုတ်ကလားဒါကိုသိနေလို့ရအောင်ဘုရားရှင်သင်ပေးထားတာပါဗျာဟုတ်ကလားအဲ့တော့ဒီတို့ဟိုအောက်က ဟိုပန်းလင်နာအဘုဒိတဝါဆိုတဲ့အတိုင်းတင်မလင်ခွေလိုက်ပြီအမျိုးသားများကျတော့ဒါနှစ်ဖက်တင်မလင်ခွေလို့ခေါ်တယ်တို့ဝေဒမီချင်းများကြတော့အတ္တပရင်ကလို့ခေါ်တယ်တစ်ဖက်တင်မလင်ခွေခေါ်တယ်သူဟာလေဟုတ်ကလားအဲ့တော့တို့ဝေဒနာနဲ့ဥပမာပြရလို့ချင်းတင်မလင်ခွေထိုင်လိုက်ရင်ရှေ့မှာချင်းမျိုးစီလေးနှစ်ခုထင်တယ်ဟဲ့နောက်မှာတင်မဆုံးလူရိုးလေးနှစ်ရိုးထင်တယ်အဲ့တော့လေးချောင်းတော့သဘောလဲတယ်မရှိဘူးဟင်ဟုတ်ပါဗျာဟင်ဘယ်လိုလေးချောင်းတော့သဘောဖြစ်မနေပြီဘူးလားဟုတ်ပါဗျာဟုတ်ကလားဟင် လေးချောင်းတော့တပွဲပြလဲတယ်မရှိဘူးဒါကိုညောင်းခိုင်းတာကာယဝိဝေကဖြစ်အောင်လေဟင်အဲ့တော့ဒီခုနကမျက်စိသိချင်းနားသိချင်းဆိုတာကသူ့ကိုယ်တစ်ခုလုံးရဲ့အစိတ်ပိုင်းတွေကိုသိချင်းအောင်လို့အဲ့ဒီသိချင်းမှုသွားရတာတယ်လေပြီးတော့နံပါတ်၄ကိုသိချင်းမှုရတယ်ခုနပလင်္ကာအပုသိတ္တဝါဆိုတဲ့ကိုယ်ကိုကြာကြာထမ်းနေတဲ့ဤကိုသုံးရမှာသိမလားဟုတ်ကလားဗျာအဲ့တော့သူ့မဟာသီဆရာတော်ဘုရားကြီးတို့ရဲ့ဟောဝါဒတော်တိုက်ဆိုရင်တော့တဏှာကြီးအနည်းဆုံးဟုတ်ကလား တဏှာရည်တွေးလို့ကိုမသိနေလို့ရှိရင်ဟိုကဘယ်မှာထက်ခံမှာပဲစိတ်ကမခံမှာအဲ့ဒီစိတ်ကလေးကိုတို့နှလုံးလေးလေးကိုတခါတည်းငြိမ်းနေအောင်ထုတ်ကြလားဗျနှလုံးလေးလေးကိုအကြည့်တက်ကလေးကိုပေါ်နေအောင်ဟုတ်ကလားဗျအဲအဲ့ဒီနှလုံးလေးလေးကြည့်တက်ကလေးပေါ်နေတာဘုံလေးကိုမငြိမ်းအောင်တင်ဟိုငြိမ်းနေအောင်တင်တယ်အဲဘုံလေးလေးကိုဝတ်ကျင်းနဲ့ကိုဝတ်နေအောင်တင်တယ်ဗျဟင်ဘုံလေးလေးအိတ်နေအောင်တင်တယ်ဟဲ့ဟင်ဝတ်ကျင်းနဲ့ကိုအိတ်နေအောင် အဲ့လိုလေးဖြစ်တော့မှဒီစိတ်ကမလှုပ်ရှားမှတယ်လေအဲ့စိတ်မလှုပ်ရှားမှကိုပြန်တွေးလို့လန့်တွေးလို့ဆိုတာမပေါ်မှာပေါ့အဲ့ပြန်ပြန်တွေးလန့်တွေးမပေါ်လို့ရှိရင်နာကျင်ကြိုက်ခဲမှုဆိုတဲ့သလုံးကြီးလုံးမလားအဲ့ဒီလိုမျိုးမလို့လို့နာကျင်ကြိုက်ခဲမှုမရှိဘူးပီတိဒုက္ခဧကဂရာဖြစ်လာလို့ရှိရင်ဟိုစိတ်တော့မငြိမ်နိုင်ဘူးလားအေးသလုံးကြီးမှကြည်ပေါင်းပင်ကတော့မှာပေါ့ဒါတော့သလုံးဒီကောင်ကြီးအောင်ထားတာတော့ဟိုကတော့လိုက်ရက်ကိုမပြတ်ဘူးလား ဟုတ်ကလားတိုးတော့ဘလုံးကလိုက်မလို့ရင် तू ကြာကြာလိုက်ရက်ခွနဲ့မှာမှာလားဟင်ဘလုံးကမတူလိုက်မလို့တော့တာလေအဲသူဟိုကရေကဘလောက်တောင်နေခနေနေကြဘလုံးကလိုက်မလို့ဘူးလားကြာတော့သူလိုက်ရက်ခါတည်းတဖြည်းဖြည်းနဲ့ညင်ရမှာပေါ့ဗျာဟုတ်ကလားဗျာဟင်ဟင်အဲ့တော့ကာယကံတောင်းကြမှုဝစီကံတောင်းကြမှုဒီကိုသိနေနေသလောက်မဖြစ်တော့ဘူးဟင်ဒါအကျင့်စင်ကြဲနေတာတင်တယ်ဟင်ကိုယ်နဲ့တော့အကျင့်စင်ကြဲနေပြီ အဲ့တော့ तू တွေးဆုံးလားဘလောက်တွေးတွေးဒီကကိုရင်းလေးမှာလိုက်ကောင်းတယ်ပေါ်မပြီး तू ဘယ်သူခိုင်းစားမလို့တိုင်းသူကိုယ်ဖက်လို့ရပါရတယ်မလို့စိတ်ကြီးကတော့ဖက်လို့သားမရပါဘူးဗျာဟင်အဲဒီလိုရာသမားတွေထွက်လို့ခင်ဗျားတို့ဟိုမှာကြီးကိုဖွေးလို့ဟင်ရဘူးလားအဲခင်ဗျားတို့ရောင်းဝင်သွားတယ်တော့လုတ်ချက်ပန်းစားစိတ်ကြီးတယ်အေးတို့တို့လုတ်ပြီးလို့မှရှိပဲ သူသူခိုင်းတာကိုကိုလေးတို့ကလုပ်ပေးမှသူရတာမဟုတ်လားအဲ့တော့သူလည်းဘယ်သူမှခိုင်းနေရတော့သူကိုယ်လည်းထွက်မလုပ်နိုင်ရင်တော့သူလည်းကြားတော့မြင်မြင်လေးထိုင်ပေးရမှာပဲဟုတ်ပြီလားဟင်သူသူခိုင်းတော့မှလေးနောက်ကလိုက်လုပ်ပေးမဲ့လူမှမရှိပဲအဲ့တော့မနှောကတောင်းကြမှုလည်းတဖြည်းဖြည်းချုပ်ငင်းရမှာပဲဟင်အေးမနှောကတောင်းကြမှုသိချင်းရင်တို့စိတ်တော်ဝိကရရမှာပေါ့လားဟုတ်ကလားဗျာအဲ့တော့တို့ဒီကာယအဝိဝိကဆိုရယ်ကိုသိနေမှုရအောင်အနည်းဆုံးတဏှာကြီးကိုတိခံပြီးထိုင်ရမှာ ဟင်အဲ့တော့အောက်ပိုင်းကိုလေးကပေါ်ပိုင်းကိုကိုထမ်းပြီးသွားနေရတာတင်တယ်ဟင်ဒါယောဂီတို့ဈဉ္ဉံကမ္မထမှာပါရွတ်ထေကြပါလိမ့်မယ်ဟုတ်ကလားအပေါ်ပိုင်းကိုကြီးကိုလေအပိုင်းကထမ်းသွားနေရတာတင်တယ်ကဲဘယ်ချီလမ်းမကျမ်းတော့ဒီပေါ်ပိုင်းကိုကြီးကိုညာဘက်ကိုထားပေးကြရတာတင်တယ်ဒါမှဟိုတို့ဘယ်ချီလမ်းလို့ရတာဗျအဲ့ဒါကဘယ်ချီလမ်းပြီးလို့နေရာရပြီးလို့ရှင်ညာချီလမ်းလို့ရအတွက်တက္ကသိုလ်ညာချီပေါ်မှာတင်ထားတာကြီးကိုဘယ်ချီလမ်းပြီးတော့ကိုလက်ခံရတာတင်တယ်ဗျ အဲ့တော့ဒီအပေါ်ပိုင်းခန္ဓာကိုယ်ကြီးကိုအောက်ကဒုတ်ကြီးအောင်နှချောင်းကလူနှစ်ယောက်လက်စိတ်ကမ်းပြီးပဲနေသူတို့တဲပြီးသွားနေရတာမဟုတ်လားမှန်ပါဗျာဟုတ်ကလားဗျာအဲ့တော့အောက်ပိုင်းကိုဒီတို့ပါတော့အောက်ကကြီးကျုံနေတူတယ်အထက်ပိုင်းကိုဒီအထက်ကအရာရှိနေတူတယ်ဟုတ်ကလားဗျာအဲ့အဲ့လိုကြားနေရတာအဲ့တော့တို့ဒီထိုင်တဲ့နေရာမှာလဲအောက်ကတင်လင်ခွေကိုခုနတို့လေးကျောင်းတော့သပွဲကဲတို့ငင်းအောင်ဘလောက်လုံလို့တဲ့ဥစုံကာယပဏိတာယအပေါ်ကွာမှာခါခါဖြောင်းမြောင်းခေါင်းတဲတယ်မဖြစ်ရင် ရှေ့ကိုယောဂီတို့ခေါင်းလေးကစိုက်နေတယ်ဟဲ့နာသီးဝါကို အားစိုက်ယူတဲ့ပုဂ္ဂိုလ်ဒီအာပါဒံရှေ့ကိုစိုက်သွားမှာပေါ့ဟေးစကြရယောဂီတို့ခေါင်းကြီးကရှေ့ဝင်ထားမှာဟိုဟင်ဟေးဟုတ်ကလားအဲ့တော့တချို့ကြတော့လည်းကိုယ်ရှေ့ကိုကုန်းသွားတာကိုရှောက်တတ်ပါတယ်တချို့ယောဂီများကြတော့လေအဲ့ဒီရှိတာတို့ဘယ်လိုပုံညာလဲကလေးထလို့ထားတာတင်လေဟဲ့ အဲလိုရှိကိုအားများတဲ့ပုဂ္ဂိုလ်ဒီဟောဒီတို့လက်မောင်းလေးတွေကတောက်လာလိမ့်မယ်ဗျာနောက်တော့လက်မောင်းရောဒီကကြားတာကိုရှိကိုခန္ဓာကိုယ်ကရုပ်လာရင်သူသိပြီအဲနောက်တော့အဲ့ဒါယောဂီတွေမှန်ရင်မှန်ရင်နဲ့လက်ညှိုးကြီးတွေကထုံကျင်ပြီးတော့ကိုကြီးကြီးတွေမောင်းကြောက်ကြီးတွေလိုခြေတလုံးကြီးတွေလိုဖြစ်ပြီးဗျာအဲအဲ့ဒါယောဂီတွေကနေတော့သူ့လက်ကြီးကဘလောက်ကြီးကိုတုတ်လာတယ်လက်ညှိုးကြီးကဘလောက်တုတ်လာတယ်နဲ့ရှောက်ပြီးဗျာ ဟင်နားတောင်တဲ့ကိုယ်တော်ကြီးကပြင်းနာပေါ့ဒီယောဂီရှိအားများနေတယ်ဟင်ဟိုလိုကြာဟိုဟာလာကြာကောက်ထားတဲ့တို့ဟာလာဟိုဝလုံးညွတ်နေတာဟိုဟဟင်ဟောလာဟိုတို့ဟာလာဟင်ဒါတော့ဟဲ့ဟိုငပြောပင်ကြီးကိုကြာကန်တာရှိတာဟွာလုံးမဟုတ်ဟင်ငပြောငင်းကကြီးလာတော့ဘယ်နဲ့တို့ဝလုံးကြီးကညွတ်လာတယ်အေးဘုလုံးဝလုံးကြီးလုံးညွတ်လာကြအဲ့တော့လက်ကြီးတွေကိုတုတ်လို့ အဲလမောင်းငါဘက်နေလဲဆိုဒီကပြုံးနာပေါ့ဗျာခြေပြအားဆိုင်ပါတော့ဟိုစိတ်တော့အားပါနေပြီလေအဲ့ဒါစကရေကခေါင်းမဖြောင်းလို့ဗျဟင်စကရေကခေါင်းဒီဘယ်ဘယ်ဘက်ရင်းထားရင်ပါမှာဘယ်ဘက်ညာဘက်ရင်းထားညာဘက်ပါမှာညာတော့ပြီးနောက်ကောတာနဲပါတယ်ရှင်းရဲ့ဘေးနှစ်ခုများပါဗျာအဲ့တော့ရှင်းညာလို့ရှိရင်လေးယောက်ထားမယ်အရာဝတ္ထုကိုရှင်းတာချင်းမျက်စိလေးနှစ်ခုတင်ထမ်းထားမှာဗျာမှန်ပါဗျာဟင် အဲ့တော့ထမင်းသားမင်းတို့အတွက်ရှေ့လူနှစ်ယောက်ကပင်မမှာပေါ့အဲ့တော့ရှင်ရဲ့စိတ်နဲ့ကိုယ်ကသာပြီးဝေဒနာတက်မှာပေါ့ဟင်နောက်ကိုအာညာနေတဲ့ပုဂ္ဂိုလ်ကြတော့တင်မဆုံးလေးကအရင်နာမှာပေါ့ဘယ်တော့မှကာယဝိကဖြစ်နိုင်ဘူးဟင်ရှင်ကလည်းကိုယ်ကလွတ်နေမယ်တိတက်တာမှာပေါ့ဟင်လေးအောင်မျှထားမှာကိုတယောက်တည်းကမှပေးထားတာဟုတ်ဟုတ်လားဟင်အော်ဘယ်ဘက်ကအားကောင်းနေတဲ့ပုဂ္ဂိုလ်ကြတော့ဟိုရှေ့ဟိုရှင်ရဲ့စိတ်နဲ့နောက်တင်မဆုံးဘယ်ကတချမ်းခါမှာပေါ့ဒီဘက်ကတော့လူချင်းနေတာကြီးပေါ့ဟုတ်ကလားအဲ့တော့ညာဘက်ဆိုညာဘက်ပေါ့ ညာဘက်ကချမ်းသာရမယ်ဘယ်ဘက်ကတခါတည်းသက်သာကြီးပေါ့အဲ့တော့ခါဖြောင်းမြောင်ကောင်းတဲ့တယ်ဆိုတာအဲ့ကာယဝိရိကဖြစ်စေခြင်းလို့ပါဟုတ်ကလားဗျာတဲ့တယ်လေးကိုချိန်ပေးထားတာတဲလမ်းကိုရောက်သွားဟုတ်ကလားဗျာအေးအဲ့လိုခိုင်းတာတာအဲ့ဒါကာယဝိရိကဖြစ်စေလို့လို့ဟုတ်ကလားအဲ့ဒီကာယဝိရိကဖြစ်ပြီးတို့တထိုင်တို့တထိုင်လေးကိုပြုခြင်းပြင်ခြင်းမကြည့်ဘူးသူဟာလေးတိုက်အနေထားလေးတိုက်တယ်နဲ့ဟဲ့ဟေးမအားလေးကောင်းကောင်းနဲ့လေဟေး နာကျင်ကြိုက်ခဲမှုရှိတာလဲနာကျင်ကြိုက်ခဲမှုရှိတဲ့နေရာလေးကိုတတိလေးနဲ့မှတ်ပေးသားမှာလူကိုယ်တိုင်မပြင်မှာနဲ့အမှတ်ကလေးနဲ့ပြင်လိုက်သားမှာဟင်ဒီနေရာမှာလည်းတို့သဘောပေါက်ကြလို့ပြောရမှာပေါ့ကွယ်မာသီဆရာတော်ဘုရားကြီးပေးတယ်နာရာနာတယ်ဆိုသူ့နေရာလေးတွားတွားတတိလေးနဲ့ထောက်တောက်ပြီးမှတ်ပေးတာကတော့ဖြစ်ပျက်ကလေးလည်းမြင်အောင်ပေါ့လေဟင်ပြီးတော့ကိုယ်လေးလည်းဟိုပါတော့တို့မှန်အားနေတဲ့ပုဂ္ဂိုလ်ကခန္ဓာကိုယ်ကရွေ့ကြနေတယ်ဟဲ့သေးသားတွေထုံထိုင်းနေတာကို ဟိုမှန်းမရတဲ့မိဘုံပြန်လို့နေမှာပေါ့မှန်းအကောင်းနေတဲ့ပုဂ္ဂိုလ်တွေးသွားလာတာအကုန်လုံးဟိုတွက်လက်နေတဲ့အတွက်ခန္ဓာကိုယ်လေးလည်းပော့တက်လာတာကိုဟဲ့တော့တချို့များတခါတည်းထိုင်ရင်းနဲ့ကိုဟိုတင်မနဲ့ကိုမထိဘူးတို့ဘာတို့ဆိုတာကြောက်တတ်ပါဗျာအဲ့ဒါမှအာလိကောင်းနေတဲ့ချိန်လေးအဲ့တော့ဒီနာတာကိုနာတာတင်မတင်မနာတဲ့ချင်းမျက်စိချင်းမျက်စိနာတဲ့မှန်အောင်လေးနဲ့တုတ်ပြင်ပေးသားမှာကိုကိုအလုံးမခံပါနဲ့ ကာရုကဖြစ်ကျင်တာမဟုတ်ဘူးလားအဲ့တော့အဲ့ဒီနီလေးကတော့မော်တော်ကားကြိုက်ထောင်နီလို့ပြောဟဲ့အေးမော်တော်ကားကြီးတွန်းကြီးတွန်းကြီးလည်းဘွန်းနစ်တာတော့ဘိန်းပေါက်တာတော့မရှိဘူးလားအဲ့တော့အဲ့ဘွန်းနစ်ဘိန်းပေါက်နေရင်ဘာလို့ရတော့ကြိုက်ထောက်ဟင်ကြိုက်ထောက်တော့ဘယ်နဲ့တော့ဘိန်းလေးကြွတယ်မလားဟုတ်လားအဲ့မောက်ရတာပေါ့အဲ့မော်တော်ကားကြိုက်ထောက်နီလည်းပြင်တာခေါ်တယ်ဟုတ်ဗျာဟောတို့ဝိဘူးတရားတော်ဘုရားကြီးကတော့သူ့နာရဏသွားမလျှောက်နေနဲ့နာတဲ့နေရာရှိရင်းနဲ့မနာတဲ့နေရာရှိတူတူတာ သူ့နာရနာတို့မှခိုင်းနှခေါင်းပဲဟုတ်ကလားသူအိတ်ချင်နေများသွားမရှောင်နဲ့ဗျအိတ်ချင်နေနေရာရှိတယ်ရှိရင်းနေကြမအိတ်ချင်နေနေရာလည်းရှိတယ်နှခေါင်းကတော်ကြိုးတာဟုတ်ကလားဟုတ်ကလားဟိတော်တော်နာပြီးဟာတိကျတယ်လာချင်လာလာဟုတ်ကလားဒီနာရတရားရှိမနာရတရားရှိတယ်ကြာအဲ့တော့နှခေါင်းကတော်ကြိုးတာတော့ဒါတော့လေညံပန်ကာဟွေနီးလို့ပြောဗျလေညံကြီးကဗိတ္တာချင်းဘယ်လောက်များတော့ဟင်ပညာသားဆိုင်ဘယ်လောက်များတော့ကြားလား အခုကိတို့ဘာလို့150တို့200တို့လူအဲ့လောက်ဆန့်နေတင်တယ်လူ300တို့ဆိုဘယ်လောက်များတို့450ဟင်ဘာလို့ဖို့လူဟောလူဆန့်လာလားဟုတ်ပြီအဲ့တော့ပိတ်တာချင်းဘယ်လောက်ရှိမထင်လို့ပေါင်းချင်းဘယ်လောက်ရှိမထင်လို့ဘို့နောက်မှတော့ဒီလောက်နိုင်ရပါပြီလေဟုတ်ကလားဒီလောက်လေးလံနာကြီးကိုကောင်းငင်ကိုမျက်လို့ပြန်တက်နိုင်တယ်ကွာအဲ့မန်ကာအကောင်းလို့ဗျအဲ့တော့ခန္ဓာကိုယ်ကြီးရုပ်ကြနေတဲ့ငါခေါင်းကတာပန်ကာလာနာနာဟွေသား ကြံတက်လိုက်မှခင်ဗျားတို့ကောင်းရင်ထိဟုတ်တယ်လေဟုတ်ဗျာအဲ့တော့ဝိပုဒ္ဓရောဘုရားကြီးကတော့လေးညံပကဝင်ပြီးကြအဲ့နှခေါင်းမှာမလိုက်တခီးလေးနဲ့ရွတ်တက်လာလိမ့်မယ်ဟင်အဲ့တော့ဘယ်နည်းနဲ့မှမကာယဝိကဖြစ်ရမယ်ဟုတ်ဗျာတင်းလေးရဲ့သူကြီးလေးတွေကိုကိုသဘောပေါက်ရင်ဩဒါကဒါကြောင့်ခိုင်းတာကိုဒါကဒါကြောင့်ခိုင်းတာပဲသဘောပေါက်ရင်လွယ်လွယ်လေးဟင်ခိုင်းလို့ဒါလိုရပါတရားတော်ဖြစ်စီနဲ့ဟုတ်ဗျာကိုယ်ပိုင်တရားဖြစ်အောင်ကြိုးစားပါ ဟင်အဲ့တော့ကာယဝိကာလေးဖြစ်ရင်စိတ်ကလေးကတော့ဖြင့်ဟဲ့သူ့သွားနေကြတော့ဟိုဆက်ဆက်ပြီးဆက်ဆက်သွားမှာပဲထင်တယ်သွားမယ်ဟင်ပြီးတော့လူတိုင်းလူတိုင်းမွေးကလေးကဒုက္ခနဲ့ကြုံလာတယ်အဲ့တော့ဒုက္ခကတော့ရင်းနှီးပြီးသားဗျာခဏရင်းနှီးတာတော့ဒုက္ခကိုတန်ဟောစီကိုကြီးနေတယ်ဒုက္ခကပြန်မမယ်ဆိုတော့သူတို့ကနေပါဘူးခိုင်းဦးမှာခင်ဗျားတို့ဟုတ်ပြီလားဒုက္ခကိုသူတို့အဲ့လိုတောင်းအောင်တင်ကြည့်နေတယ်သူရောက်ခါသားမေးတယ်လို့ပေါ့ ဟင်မိုးရွာရင်ကျွေဘူးဘာလို့ရတော့ဘာလို့ရမလို့မိုးရွာရင်ကျွေတော့ဟင်ဘယ်မထောင်ဘာလို့ရမလို့ခင်ဗျာအဲ့ဟိုပါပြီပဲအဲ့ဒီစိုက်ပြရဘာလို့ရမလို့ခင်ဗျာထုံရမယ်ဟင်ထုံရပေါင်းမယ်ထယ်လဲပေါင်းမယ်ငါးနကောကောထုံပြီးတော့တတိသက်တာမလဲအဲမိုးရွာရင်ဒုက္ခရောက်မယ်ကဲရွာသေးကြလားမရွာသေးကြလားရွာသေးရွာသေးဟင်မိုးရွာရင်ဒုက္ခရောက်မယ် ရောက်ပါပြီ။ကြာကြီးကရောမရသေးဘူးလား။ဟာဖဲ့လို့ဟင်ဘိုးတော်ကြီးဒုက္ခရောက်မှမခဏမသိဘူးလား။ကိုယ်ကဘုရားပါ။ဒုက္ခနေရာကျွတ်တော့အဲ့လောက်ရင်းနေလား။ဟင်ဟုတ်ကလားဗျာ။ဒုက္ခကိုအဲ့လောက်ရင်းနေနေတာအဲ့တော့ဒုက္ခနဲ့တွေ့လို့ကျွတ်တော့ဘာကိစ္စမရှိဘူး။ဒုက္ခနဲ့တွေ့လို့ချင်းစိတ်ကဒုက္ခတွေ့မှဖြစ်ဘူးပဲကွ။တွေ့လို့ချင်းတော်တော်လေးပြောမှေးလိုက်။ဟုတ်ဗျာ။ ဟင်မှတ်ကောင်းလေမေးပါလေပဲမှတ်ကောင်းလေမေးပါလေရဟုတ်ကလားအဲ့တော့မေးတော့နောက်ကအတွေးတွေကလည်းရေးရေးလေးနဲ့ပါလာမှာဗျာဟင်ဟင်အမေးတော့မှအတွေးရှိတယ်ဗျာပါဗျာဟင်အဲ့တော့ကဲဒုက္ခလေးနဲ့တွေ့လေးတွေ့လေးလေးဟင်အဲ့တော့ကာမဝိတ္တတိကမဝင်နိုင်ဘူးလားအဲ့တော့ဟိုတရားစခန်းရောက်တဲ့ပုဂ္ဂိုလ်ရဲ့ကာမဝိတ္တတိဟိုရွာတဲ့ကာမတော့မဖြစ်နိုင်ဘူးတရားလိုချင်တဲ့ကာမ ဘယ်နည်းရဆိုရင်တော့ဘယ်လောက်ဘယ်လောက်ဘယ်လောက်ဟုတ်ကလားအေးဘယ်နည်းဘယ်နည်းလောက်ဆိုရင်ဘယ်လောက်ဘယ်လောက်နှစ်လစကားဆိုရင်တော့အေးရတာခုဘယ်လောက်ရှိသွားပြီဟင်အဲဘယ်လောက်ဆိုရင်တော့ဘယ်လောက်ဘယ်လောက်လာသေးလားကာမဝိတ္တတရားပေါ်ကိုရလို့မှုအတွေ့အကြံလေးတွေဝင်နေသေးတယ်ဟင်ဟင်အခုရကလေးရတော့ဒီတိုင်းခုဘယ်နည်းရပြီဘာမှမဖြစ်သေးဘူးဟုတ်ကလားဟင်ဒီကြတဲ့တို့ဘာတော့ဟိုသိုးကြောင်က ဝေယဝိတ္တတွေကလည်းတော်တော်လေးတို့ယောဂီကိုဆုံးမလုပ်နေတယ်လို့ကြားရတယ်ဟုတ်ဗျာဒီခဏကလေးလေးအစီခင်ကျင်ပေးလို့ဆိုဒီအသာတော့ကလေးလည်းတစ်ခါကြာနာနာဆိုအဲလူဆုံးမလေးလေးတို့ယောဂီတွေအနေရကြထိုင်ရကြတယ်နဲ့ဟုတ်တယ်နဲ့ဟင်ဟင်ဟုတ်ကလားအဲတို့လည်းဟို မာတီရင်းကဖြစ်ခဲ့တာပဲဗျဟိတိတိဥက္ကဋ္ဌကိုယ်တိုင်ကြွေးတာတို့ကလည်းဟိုလူဖြစ်နေကြတာပါ အဲ့တော့ဟိတုတိဥက္ကရာကဘေးနာကနေကြည်ရေရပြီးလက်ဥပရိတို့ကိုချီးပြီးကြည့်နေတာဟင်သာနာတော့တာစိတ်ကမရှိလို့ရှိရင်တော့အဲ့ဒီယောဂီဟာယောဂီသာမသာပဲနဲ့လူသားသားနေမယ်ဆိုလို့ရှိရင်ဆရာဆရာသွားပြီးတိုင်ကြီးတာတိုင်ပြီးတင်ဘယ်ဘယ်ယောဂီသားနေတဲ့နေရာမှာမှတ်မပါပါဘူးရွာတဲ့သားသားနေပါတယ်အဲ့နှစ်ပြင်ကအစ်စ်ခံတဲ့နေရာခေါ်စစ်ပြီးတာမှတ်တော့ဟုတ်ကလားအဲ့သူကဒီကနေ့တော့ဟိုဘယ်ဘယ်သူဘယ်သူက ဘယ်လိုဘယ်လိုအထုတကာရှိတယ်ဆိုတို့ကိုအဲ့ဒါလောက်ကလေးချီးပြီးစားလို့ပြီးကနေလေးပေါ့လေအဲ့ဒီအဖန်လေးတုံးတနေတဲ့အချိန်လေးကြမှာအရိယာတော်ဝင်အရှင်သူမြတ်တို့ဖရာတဲ့ဗျတို့ကိုရှင်လဲခိုးသေးဗျဖရာတပည့်တော်လည်းပြောသေးဗျဟုတ်ကလားဒီနေ့လူတာဖြင့်ဘသူဘသူကဘယ်လိုဘယ်လိုပေါ့ဒါမို့တာတို့နူမောရဏခေါ်တော်မူကြပါဖရာဟုတ်ကလားဗျအဲတကယ်လို့သေးဆိုလေဒီကနေ့ဘိန်းတော်တရားကြီးတမားတော်ကြီးပေါ့လေ တိုင်းနာမှာတမားတော်ကြီးဘသူဘသူကြွားရောက်နေတယ်ကြွားရောက်လူခံတော်မူကြပါဖရာဟုတ်ကလားဗျအေးနိုင်ငံညာသေးဆိုတဲ့ဒီနေ့ဒေါက်တာဘသူဘသူဘယ်လိုလူခံကြွားတော်မူကြပါဖရာနဲ့လက်အုပ်ချီချီလျှောက်ဒုနာလာလျှောက်ကြောကြီးကိုခြောင်ရောဟာဆိုကောင်းလေကြည့်ရောဟင်တို့ဆုံးမတော့ထားဟင်ဆုံးမတော့ထားဗျာလက်မွေးဆောင်ကားဟုတ်ကလားဗျာလက်မွေးတောင်ဆောင်လေးလားဟင်ဆောင်ပါဗျာ အေးအဲတို့ဖိမလို့ထားဗျဟင်အဲ့လိုတို့ရဗျအဲ့တော့အဲ့ဒီမှာတွေကြောက်လာတယ်အဲ့ဒီအစားတော့မှာအဲ့ဒီကြောက်စိတ်နဲ့အဲ့ဒီယောဂီကိုထိမ့်သိမ့်တဲ့ပုဂ္ဂိုလ်များရဲ့အဲ့လိုကြောက်မှမှုကြောက်တို့ကြောက်စိတ်ကြောင့်လည်းလှုပ်လာခဲ့အဲ့တော့ခုတို့ယောဂီတွေတို့လည်းဖြစ်လာခဲ့ကြတာပါပဲဒါအဲငါကတော့ကြည်စားဒီစိတ်ကြီးနဲ့ကြည်သားသူတို့ကတော့ငါတို့ဘောကိုဘယ်လိုဆက်ဆံပြီးဘယ်လိုကျူးလိုက်တာနင်းဒီလိုဆိုနင်းဘက်နေနဲ့ဗျာဒါတော့ဝိတက်ကောဝင်နေမဗျာ ပါပါဗျာဘယ်ဖိတ်နေမှာမလားဒီဖိတ်ပါပါဗျာဟင်ဟင်ဒီလိုဆိုရင်တော့နောက်တစ်ခါတော့ငါဘယ်လိုကြီးလုပ်လိုက်မလဲကိုယ့်ကိုယ်ကိုယ်နှင်းသေးလို့ဝိညာဉ်တော်ဝိတ္တကောမဝင်နိုင်ဘူးလားအဲ့ဒီပုဂ္ဂိုလ်တရားဘယ်လိုလုပ်စိတ်ဆင်းနေမလဲခရင်ဟုတ်ကလားဗျာသိသိဆင်းနေနိုင်မူအဲ့တော့တို့ဒီချမ်းသာမှုတွေတွေ့လာရင်တတိလေးတိုးပြီးမှတ်ပေးရပါလိမ့်မယ်ချမ်းသာမှုနဲ့တွေ့ရင်တို့မေ့လိုက်တတ်ပါတယ်တော့ချမ်းသာတာတို့လည်းတော်တော်သိနေသေးတယ်ဟုတ်ကွယ် သေးရနဲ့တို့နဲ့တော့တော်တော်လေးကိုရင်းနှီးနေပြီဟဲ့အဲသေးရင်းနဲ့တို့တို့သေးရင်းနဲ့ဒုက္ခနဲ့တို့တို့တို့တုံလုံးတာသိမရှိပါဘူးဒုက္ခနဲ့တို့ရင်တို့တုံလုံးတာပဲတို့သိဟုတ်ကလားအဲ့တော့စိတ်ကလေးကိုထိနေအောင်မွေးစမ်းပါဟင်ဟုတ်ကလားစိတ်ကလေးကိုထိနေနေအောင်ရပါလားဟဲ့အဲ့တော့ချမ်းသာမှုလေးနဲ့တွေ့လေးလေးမှားအားလေးကိုတိုးပေးလေးလေးလောက်ရလိမ့်မယ်ထင်တယ်ဟုတ်ကလားမနေ့ကတော့တန်ခိုင်လေးထိရောက်သွားပြီထင်တယ်ရှုပ်ွယ်နမသိတဲ့လို့အထဲလေးကိုထိုးပေါက်ပြီးပြီးနိုင်တဲ့နေရာရောက်ပြောတာထင်တယ် ဟင်းအပြင်ပြီးနဲ့အတွင်းပြီးမတူဘူးဟင်းအပေါ်ပြီးနဲ့အတွင်းပြီးမတူဘူးငါပြောကြည့်ကိုကြည့်ပါအခွန်နဲ့အပမတူဘူးဟင်းခန္ဓာကိုယ်ရဲ့အပြင်ဖြစ်ပြနဲ့အတွင်းဖြစ်ပြမတူဘူးဟုတ်ကလားဟဲ့အဲ့တော့အတွင်းကိုဒီတတိအားရဲ့ထိုးဖောက်မှုအားကောင်းရင်ကောင်းတော့တာတိကလိုက်ပြီးတော့ထိုးတွင်းပြီးပြီးနေတယ်အဲ့တော့ထိုးတွင်းပြီးကိုသိချင်ရင် ထိုးဖောက်မှုကိုကြိုးစားပါဟုတ်ကလားအဲ့လိုထိုးဖောက်တဲ့နေရာရုံးရင်းတန်ခါဖြစ်လို့ရမလားဒါမျိုးတို့ဒီကနေ့အတွက်ကိုတော့ကိုယ်စိတ်ငြိမ်မှုနဲ့စိတ်ဖိတ်ငြိမ်မှုတွေကိုထပ်ပြီးပြောတာပါ ဟင်ပူပူလောင်နဲ့လုပ်လို့ရတယ်မျိုးမမဟုတ်ဖ ೇನೆ ဟုတ်ကလားအဲ့တော့သိသိမူလို့ဖြစ်အောင်အမှန်မှန်အမှတ်တို့ဒီတော့ထီရအောင်လောကမတင်လေဟိဟင်အမှန်ကြီးလည်းဖြစ်နေရမယ်ဟိဟုတ်ကလားအမှန်မှန်အမှတ်တို့နောက်မှာအမှန်မှန်အတိတို့ဆက်ရအောင်မယ်ဟုတ်ကလားအမှန်မှန်အမှတ်တို့ကြီးလည်းမကျင်တော့ပါနဲ့ဟုတ်အမှန်မှန်အတိတို့လားဟုတ်ကလားအဲ့တော့ထဲကြည့်လေးပေါ်ပါလိမ့်မယ်ထီမူလေးနဲ့သိမူလေးလား ထိတာလေးရဲ့ထိနေပုံသိတာလေးရဲ့သိနေပုံဒါလေးနှစ်ခုကိုမြင်နေရင်ဒါမှတ်ဉာဏ်ထက်နေပါပြီမှတ်ဉာဏ်ထက်မှာဟောအသိဉာဏ်ကဟိုထိုးသွင်းပြီးတော့သိပေးရမှာပါအဲ့တော့ဒီထိမှုလေးနဲ့သိမှုလေးဒီနှစ်ခုလေးတင်ပေါ်ရင်ထင်ရှားလောက်အောင်ဒီစိတ်ဖိနေမှုနဲ့ပฏิပူတိုင်းကိုမနေ့ကပြောတာဒီတို့လုပ်နေရမှာတယ်လေဟွာလေးကတန်လေးဝင်တော့အောင်တို့ဒီကနေ့ဟွာလားဟဲ့ဟင်ပြင်းကတိုးကနေကျွန်းသားလေးဖြစ်အောင်ပြောတာလားမှန်ပါဗျာမနေ့ကတော့ဘယ်နေရာတော့ ပြင်မတိုးချင်တန်တိုးနိုင်ရလားအဲ့တော့ကျွန်းသားလေးဆိုရင်တော့ဘယ်နဲ့တော့အဲအဲအဲကျွန်းသားလေးဆိုဟင်ကျွန်းသားလေးလို့ပြောအောင်တော့သိရင်မှုရှိရမယ်ဗျာဟုတ်ကလားအဲ့တော့ဘာလို့သိရင်မှုကိုလိုချင်တယ်လဲဆိုအတွင်းမှာရှိနေတဲ့ရုပ်ဖောက်ပြမှုနာမ်သိမှုတွေရဲ့ဒီဖြစ်ပြနှုံးကအလုံးမညံလုံးလုံးဟုတ်ကလားအဲ့တော့ရိုးရိုးဆံဃာကြမှာတို့ခုနပြောတဲ့တရားမသိနိုင်တယ်လို့ဟုတ်ကလားဗျ ဟင်အတင်အာရုံရဲ့တိုက်ခိုက်မှုကြောင့်ကိုယ်မငြိမ်စိတ်မငြိမ်ကိုယ်မထိတ်စိတ်မထိတ်ဖြစ်နေတဲ့ယောဂီတယောက်ကအတွင်းရဲ့လှုပ်ရှားမှုအနုညာဆုံးလေးတွေကိုမြင်နိုင်မှာမလားမြင်နိုင်ပါဗျာဟင်အဲ့တော့တို့စက္ကန့်လေးတစ်ချက်ပေါ့လေစက္ကန့်လေးတစ်ချက်ပြောတာလေမြစ်တောင်လေးတစ်ခါနေမှာပါဟင်စက္ကန့်လေးတစ်ချက်ဆိုတာမြင်ဘူးပါလိမ့်မယ်အခုလည်းဟိုတို့ဟိုဓာတ်ခဲနဲ့အားလေးဆိုကွက်ကနေဆိုတစ်ချက်ကလေးပေါ်တာဒါစက္ကန့်တစ်ချက်ရဲ့ချက်ပြမဟုတ်ဘူးလားအဲ့ဒီတစ်ချက်အတွင်းမှာ တို့ရုပ်ရဲ့ဖောက်ပြမှုအကျိန်လုံးဂတိပေါင်း6000ဟင်ဂတိပေါင်း6000စိတ်ရဲ့ဖောက်ပြမှုလုံးကဂတိပေါင်း3000လို့ဆိုတယ်ကွတို့ဆန်ကတော့အဲ့ဒီဂတိကတိကိုတီးပြီးရုပ်တစ်ချက်ကိုသူကစိတ်က19ချက်ဖောက်ပြန်တာဟုတ်ကဲ့ရုပ်တက်တဲ့စိတ်တက်က19ချက်ညာတယ်လို့ဆိုရမှာပေါ့လေအဲ့တော့ဒီတသိန်းကို19စာရတဲ့ရလတ်ဒီအဲ့ဒါရုပ်တက်လို့ခေါ်တယ်ဗျာ9885ဂရီထင်တာပါပဲဟင်9တန်3သိန်း 9000 4000ရှိလားနဲ့ဆက်တစ်ချက်လားမသိပါဘူးဗျာသူတို့တွက်ကြတာလားရှိပါဗျာအဲ့တော့ဒီတသိန်းကို16ကစားကြည့်ပါတော့ဗျာထွက်လာတဲ့စာကျွန်းဒီအဲ့ဒါရုပ်သက်ပါပဲဟုတ်ကလားဗျာအဲ့တော့စက္ကန့်လေးတစ်ချက်ကိုဒီလောက်ဒီရှင်းရှင်းမြန်မြန်ဖောက်ပြန်သွားတဲ့ရုပ်ဖောက်ပြန်မှုနာမ်သိမှုကိုယောဂီတို့ဒီတာမန်တတိလေးနဲ့ဘယ်လိုလုပ်မြင်မှာတော့မြင်နိုင်ပါပါဗျာကြည်စမ်းခင်ဗျားတို့ပေါ်ရန်ကြောကကြည်ယုံနဲ့မြင်နိုင်မလားမြင်နိုင်ပါပါဗျာထိုးသွင်းရှိမှမကြည့်ပဲနဲ့ထိုးသွင်းတိကိုမရောက်နိုင်ဘူး ဒါတတိထိုးပေါက်အားကောင်းအောင်စိတ်ညစ်မှုကိုယူသားမှာဟုတ်ကလားဗျထိုးတွင်းရှိရှိမှထိုးတွင်းပြီးကပေါ်ရမှာမဟုတ်လားဟင်အဲ့တော့ဒီစက္ကန့်လေးတစ်ချက်တွင်းမှာယုတ်ကတိပေါင်း6000နံကလေးပေါင်းတသိန်းချုပ်ပြောက်ပြည့်ပြီးသွားတယ်ဆိုတော့မြန်လုံးတော့ရနေတယ်ထင်ရတယ်ဟင်ငါပြောပင်ကြီးကိုဓာပြပြနဲ့ခုတ်ချလိုက်ပြမန်းဘသူတည်တော့သူကတည်းရဲ့တည်းရဲ့ဖိတ်ကြနေတာလေဟင်ဓာပြတော့လေတည်းရဲ့တည်းရဲ့တိုင်ကြနေတာဗျ အဲ့ဒီကိုပြောပြီးပြတ်မယ်လို့သိသလားသိသိနိုင်ဘူးတို့ဘာတော့ဗန္ဓုလာစစ်သူကြီးတို့လိထဝီတို့ရာဆိုရင်လည်းသူ့ဥပါလိမ့်မယ်ဟင်တို့ဗန္ဓုလာစစ်သူကြီးကလိထဝီဟိုမင်းသားကို900ထင်ပါတယ်ဗျာဟိုယထာနဲ့လိုက်လာတာဟင်သူ့သူ့ဟိုဇနီးဖြစ်သူကအဲ့ဒီလိထဝီတို့ရဲ့ဟိုအထုံးညထားတဲ့ရေကံကိုချိုးကျင်ပါတယ်ဆိုချင်းချင်းကြောင့်လိုက်ပြီးတော့ပေးတာလေဟင် အဲ့တော့ဟိုသူလာတယ်သူတို့တခါတော့ဘာလို့လာစစ်သူကြီးလာကြတဲ့ဆိုတော့လေးသူမိမတွေလိုက်တာပေါ့အဲ့တော့သူတို့နောက်ကနေပြီးတော့ဒီယထာကြီးလည်းတောင်းနေနေရောအကုန်လုံးအပြီး900ပေါ့ဒီမြင်းကြောင်တစ်ဖြောင်းလုံးလို့တန်းနေတဲ့အချိန်မှာဘာလို့လာစစ်သူကြီးကသူ့ရဲ့လေးနှစ်ပြည့်ချတာအဲ့ဒီရှိသမျှ900ကိုလက်တလောပြုတ်ကိုထိုးချင်းပေါက်ထွက်ထွက်သွားတာအဲ့ဒါကိုဒီညံလုံးမကညံတဲ့အတွက်ဟုတ်ကလားအဲ့သူဒီမြားရဲ့အားကလည်းသူ့မြားရဲ့အားနဲ့ကိုသူတို့ရဲ့ရှေ့မှာရှိတဲ့ဘရက်တွေကိုလံပြီးတော့ဖောက်သွား ရှေ့မှာကာထားတဲ့ဘရက်တွေလည်းလမ်းမယ်လေဟုတ်ကလားခြောက်ဦးတကားခေါ်မလားအဲ့ဒါလမ်းပြီးဖောက်ထွက်သွားတာအဲ့ဒါဘယ်သူမှမသိဘူးသူတို့တရားဝင်သိဘူးဟင်ဘယ်မှမသိဘူးသူတို့ဟုတ်ကလားဗျတော်ဒီခြောက်ဦးတကားနဲ့လေးလေးပြန်ပိတ်ထားတာဟုတ်မလားအဲ့ဒါဒီလိုလို့မသိဘူးဗျဒါဖြစ်လို့တော့မြားရဲ့အားကရှင်ညာလုံးလို့နေတာကိုသူမှမသိဘူးနောက်ကနေညာတာပြေးလိုက်နေတာအဲ့ဒီရှင်ကားရောက်တဲ့နေရာကျမှစစ်သူကြီးကနေပြီးတော့ရပ်ပြီးတော့မင်းတို့ ကိုမင်းတို့လူရှင်တွေထင်းနေသလားကဲမင်းတယောက်လောက်ကိုကဲဒါကိုလှန်ကြည့်လိုက်စမ်းကွာညှို့လေးကြည့်ရောရင်မပိုင်းနေသေးတာလေလေဝင်သွားလို့လေဟင်အဲ့တော့မင်းတို့ကြံတဲ့ဟာတွေဒါမျိုးတွေကြီးတယ်အဲ့တော့မင်းတို့အေးတိတ်တိတ်ဆိတ်ဒါပြန်ကြငါမတားနဲ့တူပြီးတော့ညာမဖြစ်ဘူးဆိုတော့ဟင်သူတိုင်းကြီးကမှဒါလှန်လိုက်တော့ကုန်သေးရမှာကိုအဲ့ဟိုထုံးဖောက်မှုမြန်တဲ့အတွက်ကိုသူကိုယ်သေးတာပြလိုက်တယ်လို့မသိတာကိုပြောတာဗျဟုတ်ကလားခုတော့စက္ကန့်တစ်ချက်မှာဒေဝတည်သွားတာ တို့ခန္ဓာကိုယ်မှာရုပ်ပေါင်းကတိ6000တင်တယ်ဟဲ့မှန်ပါဗျာဒီလိုဆိုအလောင်းပေါင်းကတိ6000ပြောတာလားမှန်ပါဗျာဟင်မှန်ပါအလောင်းပေါင်းစက္ကန့်တစ်ချက်ကိုကတိပေါင်း6000တို့ပေးနေတယ်တို့မตาကြီးကိုထမ်းသွားနေရတာကိုကိုကောင်ကြီးပြစ်ချမှာတို့ကမตาထင်းနေတာဟုတ်ကလားဟဲ့အဲအဲ့လောက်များအဲစိတ်ရဲ့ဖောက်ပြန်တဲ့ဟာကတိပေါင်းတသိန်းဒီနောက်ဉာဏ်နာကြီးကိုတိဖို့ရာဆိုတာတို့စိတ်ရဲ့ထွန်းပေါက်အားကောင်းမှမဟုတ်လား စိတ်ငြိမ်နေမှအဲ့ဒီအသေးလေးတွေကစပြီးအကုန်မြင်ရမှာတင်တယ်ဟဲ့ဟုတ်ကလားအသေးသားလေးတွေကိုသေးသေးချာချာမြင်ရအောင်ဟုတ်ကလားဟဲ့အေးဟိုတို့သက်တော်လေးတစ်ချက်လောက်အတွင်းမှာဟိုအင်းရောင်လေးချုပ်ကနေဆိုလဲနားကတစ်ဆင့်လေခန္ဓာကိုယ်တစ်ခုလုံးကိုဆံစားကဖွားတိကိုတိမ့်တိမ့်တုံပြန်ပြန်ကွက်မြောင်းဟင်အဲမအားကောင်းနေတဲ့ယောဂီများရှုလိုက်လို့ရှိရင်အမိုက်ပုံကြီးခြာသားတယ်လို့နေမှာပေါ့အမိုက်ပုံကြီးခြာသားအများကြီးညွတ်ညွတ်တင်နေရှဲဆိုမိုက်ပုံကြီးတစ်ပုံလုံးထင်တယ် ညနာဖိတ်သိသိနေတဲ့ချိန်မှာနားထောင်ကြည့်လားဟုတ်ကလားဟိဒီမှာလည်းတို့အပန်လေးတစ်ချက်တက်ကနေဆိုရင်လည်းနားမှတစ်ဖင်ဆံသားကဘဝတိုင်အောင်တိတ်နေတုံပြန်ပြန်ကွဲပြဘယ်ကမှမပါဗျာဟင်အဲ့တော့သက်ကန့်တစ်ချက်တွင်းမှာကတိပေါင်း6000နန်ဂရီတသိဆိုတာဘုရားရှင်ရဲ့ပက္ကဋညာတော်နဲ့ဟောတာတို့သိတာပါယောဂီတို့သိနေတော့ကြည်သွင်းနိုင်တို့သိတာတော့ကွယ်တို့ဘာလို့သဘာပုံကြီးပေါ်သဘာသဘာတည်းလောင်းချလိုက်တို့နေမှာပေါ့ တဲကြောက်ပုံကြီးပေါ့ကိုတဲကြောက်ပုံတည်လောင်းချလိုက်တော့ဒီလိုမရဘူးအဲ့ဒါထိတ်နေမှုအကောင်းကအဲ့ဒီခန္ဓာကိုယ်အတွင်းရဲ့အရှိအရှိတိုင်းဖောက်ပြမှုတိမှုဒီနှစ်ခုကိုမြင်ရမယ်ဟုတ်ကလားဗျာဟေးရနိုင်မှာမလားဟေးပြေကြတော့ပြီထင်တယ်တို့ကလေဟေးဘယ်နဲ့တော့ဟင်စစ်ကနေနှစ်ပဲမှတော့နှစ်ကိုဘိုးပဲစစ်ပဲရဟုတ်ပါပြီလို့လုံးလားဟေးကိုကမှမလိုက်ဟုတ်ကလားအဲခင်ဗျာဘာလို့မလိုက်နိုင်ရမှာတော့ခင်ဗျာ စိတ်ညစ်မှုမရသေးရင်ရသေးဘူးလေမှန်ပါဗျာဟင်ကိုစိတ်ညစ်မှုနဲ့စိတ်စိတ်ညစ်မှုနှစ်ခုရမှထင်တယ်မှန်ပါဗျာဟင်သူတို့နှစ်ခုပြည်တယ်မိလို့စိတ်ကလေးကလည်းစိတ်ညစ်မှုထားပုံနေရတယ်သူအတီလေးကတ်နေပြီထင်တယ်တခါတတိလေးကဘာလုပ်ပေးနေတို့သူ့စိတ်ကလေးနားဖို့ရသူ့လူလေးနားဖို့ရလဲဝေချင်းလေးလုပ်ပေးရတယ်ထင်တယ်ပြီးတော့သူ့လူလေးရှေ့ကိုသွားတော့လဲသူထိုးပေါက်ပေးရတယ်ထင်တယ်ဟင်တတိကလေအင်းအဲ့ဒါလေးကိုတို့ ဒီထိညင်မှုအားကောင်းမှဒီတတိယထိုးပေါက်ပြီးလို့ရမှာမဟုတ်လားတတိထိုးပေါက်ပြီးဆိုတော့ပဲဒီတို့ဘာလို့ရှုပ်ရကြလဲတော့မပြတ်ဖဲနဲ့ဒီနေရာလေးတီးပြီးတော့ဝကျင်းရကလေးထဲကိုဝင်ဟိုစိုက်ကြသွားမှာမဟုတ်လားအဲအဲ့ဒီခါကျမှတို့အတွင်းရှိကိုအတွင်းသိနေသိရမှာဗျအဲ့ဒီအတွင်းရှိကိုအတွင်းသိနေသိတဲ့အချိန်ကျမှခဏတို့ကိုယ်ပိုင်ဉာဏ်ရမယ်ဟုတ်ကလားဗျာအဲ့ဒါတို့ဘာလို့ရမှာတော့တရားတွေကိုတရားဖြစ်အောင်ကြိုးစားသားမှာလူတရားနဲ့နေသားမှာ ဟင်လူတရားထဲမှာကိုရှုခွင့်နဲ့မသိတဲ့သွားတဲ့ပုဂ္ဂိုလ်ကဒါတွေတစ်ခုတည်းပဲရှိပါလိမ့်မယ်ဟုတ်ကလားအဲ့တော့အရှုပ်သေးကိုများများရအောင်ကြိုးစားသားမှာအရှုပ်သေးကရတဲ့အတီးပြီးတို့ရှင်းတဲ့နေရာကြရင်တီးတက်တက်ဖို့ပဲရှိတယ်ပြတ်ဖို့မရှိဘူးဟုတ်ကလားအရှင်းသေးကတယောက်တည်းရတဲ့အတီးပြီးတို့အရှုပ်နဲ့တွေ့ရင်တို့ကပြတ်နေတယ်ဟုတ်ကလားဗျာပြီးတော့အလှုပ်သေးကရတဲ့ရတဲ့ဟိုတို့ဝိဝေကနဲ့သိဉ္ဇမှုနဲ့ ဒီတို့ပါတော့အငြိမ်လေးရတဲ့စိတ်ငြိမ်မှုဖြစ်ခဲ့လို့ရှိရင်အဲ့ဒီအလှုပ်ထဲကရတဲ့စိတ်ငြိမ်မှုကိုများများတံမိုးထားတာမှာဟုတ်ကဲ့လားအဲ့ဒီအလှုပ်ထဲဆိုတော့သွားရင်လာရင်စားရင်ပါရင်တင်တယ်ဟဲ့အဲ့ဒီချိန်ကရတဲ့တမာတိဒီစိတ်ငြိမ်မှုဒီတို့ဒီလိုငြိမ်တဲ့နေရာကြရင်တွတ်တက်ဖို့ပဲရှိတယ်ပြတ်ဖို့ဖို့ရှိတယ်ဒီလိုနေပြီးအားထုတ်တဲ့ပုဂ္ဂိုလ်ကအလှုပ်နဲ့တွေ့ရင်တက်ဖို့မသေးကြဘူးเนาะပြတ်ဖို့သေးကြတယ်ဟုတ်ဗျာ အဲ့တော့အရှုပ်နဲ့အရှင်းဖြစ်ခဲ့ရင်အရှုပ်ထဲကနေကြိုးစားလာမှာတရားတဲ့တယောက်ဖြစ်အောင်လုပ်သမ်းမှာတယောက်သေးတော့တရားဖြစ်မနေနဲ့ဗျဟင်ထိုင်လို့တယောက်သေးထင်တယ်ဟင်ငါဘယ်မှာကပါဘယ်နဲ့ပဲဟိုဟိုဘယ်လိဘယ်သွားဘယ်သွားအောင်မှာဘယ်ကပါနဲ့ရှောက်ပြီးတော့ကိုတွေ့ခဲ့ဘူးဒါတွေရှေ့တွေ့ရအောင်မာတွေနောက်တွေ့ရအောင်မာတွေတွေ့ဘုံလေးရှောက်တွေ့နေတော့တယောက်သေးတရားထင်တယ်ဟင်ဘယ်လိုတော့ကမ်းမတော်တယ်ဟောဟုတ်လား ဟိုဘယ်တဲ့အဖို့များသလားဗျာဟင်တယောက်ထဲတစ်ထောင်လားဟင်ဖို့တနာယူလို့ဟင်တယောက်ထဲတရားဖြစ်အောင်လုပ်ရမယ်ဗျဟင်တယောက်ထဲတရားဖြစ်နေတော့ခုနကဟိုနေလာတော့တယောက်ထဲပဲလေကာယဝိကတော့ဖြစ်ဖြစ်ဖြစ်နေမှာပေါ့စိတ်တဝိကမှဖြစ်ပဲစိတ်မှဖြစ်နေမယ်ဟင်ခုနကလည်းအတွေးကြံနေပေါ်နေမှာပေါ့ဟင်ကြည့်အောင်အဲ့တော့တယောက်တည်းတရားဖြစ်တယ်ဆိုတော့သူပရိသတ်တွေဘယ်လောက်များနေနေကွယ်ကိုကိုရှုွယ်နဲ့ကိုမသိတဲ့သွားရင်ရတာပါဗျာ ဟုတ်ကလားအပြေတွေဘလောက်တိုးနေနေလားဟိုချောင်းကြီးကချောင်းကြီးပါဗျာကန်ကြီးကကန်ကြီးပါဗျာမျောပါဘူးဗျာဟင်အပြင်လေးတိုးတာကတိုးတာပဲဝင်လေကဝင်လေပဲထွက်လေကထွက်လေပဲဟင်ခုတို့ယောဂီတွေနားထောင်တော့ပေါ်စိတ်ကြိုက်လို့ဟိုထပြန်အားတာနဲ့ဟိုလေကျင်းလို့မှတ်လို့မရတာနဲ့ဟုတ်ကလားသူဟိုပါတီလုံးကကြားခဲ့ဘူးတည်တယ်ဟိုဘူစံဖဲရဆိုရင်လေဟိုသဝင်းမှာခေါ်ရခတ်တက်ကြီးရသဝင်းကျောင်းထဲမှာဟိုတတ်ချရတဲ့ဟင်ဟိုကျောင်းအောင်မှာ တို့လက်လက်ဒီကိုလည်းကောင်းထောက်လို့တယ်လားအဲဘူဆန်ဖဲကဟိုတို့သဝင်းအနောက်ကနေပြီးတော့ငါးတောင်ဒုံးကြီးနဲ့လှမ်းပြီးထိုးပြီးစသဘောဗျာညအဲတော့ဂေါ်ရခါရီကလူကြီးကလောနဲ့အော်ဟွာလို့ပြီးအမေပေးပြီးသွားကြတာတဲ့ဗျာရှိကဂေါ်ရခါကိုကင်းမီကောက်တုတ်လို့တဲ့အဲ့ဒါနဲ့ပြန်လာကြတယ်စိတ်ဆက်မတက်တော့ဘူးတဲ့ဟင်ဘာဖြစ်လို့ဆိုတော့ရှိရတဲ့စိတ်ဒါကင်းမီကောက်ဒုက္ခအားလို့တဲ့ဗျာကိုဟောပြောတာတွေကော ဘုံလုံးဘုံလုံးတွေကလည်းမရှိရဟုတ်ကလားဗျဟိုကိမကောက်တူပြောတယ်လို့လာမရောက်ခင်ကြီးရဟုတ်ကလားဟဲ့ဟင်အဲ့တော့ဒီတို့ဒီဖြစ်နေတဲ့ဟိုလေတို့မိုးတို့ဘဝစိတ်တို့ဆိုတာရှိမှာပေါ့ဗျာပြီးတော့ဝိဝိဆရာတော်ဘုရားကြီးအမြဲတမ်းပြောလို့ပြောတာကျတွန်းနေလို့တိုးတန်နေရှိတာပါပဲဗျာအပန်းအာတမှာပဲတဲ့ဟုတ်ကလားမြို့နေတော့မြို့တန်ရှိမှာပဲတွန်းနေတိုးတန်ရှိတာပဲဟုတ်ကလားဟဲ့အတဟာအတမှာပဲဗျာအတန်လောက်လည်းရအောင်တို့လိုရမှာမဟုတ်ဘူးလား အေးအဲ့လောက်ကြိုးစားနိုင်လို့ကိုယ်နဲ့စိတ်ဖိတ်ငြိမ်မှုရှိလာတယ်ဆိုရင်ယောဂီတို့လူကျင်တဲ့ဟာကမရှာရပါဘူးရှိပြီးသားကြီးပါမှန်ပါပါဗျာဒီမရှိလို့ရှာရတာမှမဟုတ်တာမသိလို့ရှာနေရတာတင်တယ်ဟုတ်ကလားအဲ့တော့မသိတာသိချင်ရင်တို့ဒီတတိအားလေးနဲ့ဒီဖိတ်ငြိမ်မှုကိုရအောင်လုပ်ရမှာဗျာဟင်တို့ရှိပြီးသားရုပ်သာတို့ကိုယ်ထဲမှာဝေရတာပေးတိရှိထားတာဟင်ပြတ်တယ်မရှိလို့လား အဲ့မရှိပါဘူးဗျအမြဲတမ်းဒီရုပ်ဖောက်ပြန်မှုနာမ်သိမှုရုပ်ဖောက်ပြန်မှုနာမ်သိမှုဒါလေးတစ်ခုပဲထင်တယ်အဲ့ရုပ်ကဖောက်ပြန်နေနာမ်ကသိပေးတယ်ဟုတ်ကလားအဲ့တခါနာမ်ကသိပေးတယ်ရုပ်ကဖောက်ပြန်ပေးရတယ်ဟုတ်ကလားအေးဟိုကလေးငိုလို့နှုတ်တိုက်ရတာရှိသလိုဟင်မြေကင်နှုတ်တိုက်လို့ကလေးငိုရတာလည်းရှိတယ်ဟုတ်ကလားသူမို့သူနွားကြီးနဲ့တခင်လို့ထင်တယ်ကွဟင်သူဘာတော့တခင်လေးလားရတော့နွားကြီးကလိုက်ပြီးတော့ ဆောင်ရွက်ပြရတာတင်တယ်ဟဲ့တက္ကနွားကြီးစာသားလေးစားတော့ရီတိုက်ချင်းတိုက်ကြတော့သခင်ကပြန်လုပ်ပြရတယ်တင်တယ်ဟဲ့ဒီမှာလဲစိတ်ခိုင်းတာကိုကိုကလိုက်လုပ်ရတာမဟုတ်ဘူးလားတက္ကကိုဖောက်ပြန်တော့စိတ်ကပြန်ပြီးတော့ဒီလိုဒီလိုဒီလိုဒီလိုဆိုလိုက်ပြီးတော့ပြည့်ပြင်ပြရတာမဟုတ်ဘူးလားအဲ့တော့စိတ်နဲ့ကိုကိုနဲ့စိတ်သုံးဖို့ရင်းနဲ့နာနာနဲ့ရုပ်ဟုတ်ကလားထိတာလေးနဲ့သိတာလေးလားမှန်ပါပါချုပ်ွယ်ထဲကြတော့ထိတာလေးနဲ့သိတာလေးဒါတစ်ခုတွေ့မှာပါသူတို့နှစ်ခုရဲ့အရှိအတိုင်းလေးကိုတို့သိကျင်တာမှန်ပါပါဟင် ဒါမို့အပြင်ကရှိတဲ့ရုံရင်းဆံလာမှုကိုအကုန်လုံးသိလိုက်ပါဟုတ်ကလားအတွင်းမှာရှိတဲ့ခန္ဓာကိုယ်ထဲမှာဒါလေးပါးရဲ့တိုက်ခိုက်မှုကြောင့်လှုပ်နေတဲ့ရုံတစ်ခုထိအတိတစ်ချက်ပေါ်လာအေးရုံတစ်ခုထိအတိတစ်ချက်ပေါ်လာဟုတ်ကလားသူတို့ရဲ့လှုပ်ရှားပုံလေးနင်းရလုံးနဲ့တင်နော်အတွင်းထဲမှာဒါလေးပါးချင်းတိုက်ခိုက်နေတာလေပြီးတော့မိမိကံဟောဖြစ်ပြီးမနေဘူးလားမိမိစိတ်ရဖြစ်ပြီးမှုဟောသူခံမရဘူးလား အပြင်းရောက်ဥရုရဲ့အေးမှုပုံမျိုးတိုင်းခန္ဓာကိုယ်ရဲ့ပြုပြင်ခံရတာကောင်းပါဘူးလားမိမိမြင်တွေ့လိုက်တဲ့အာဟာရရဲ့ပြုပြင်မှုကသူခံမရဘူးလားအဲ့ဒီထဲမှာအတွင်းချီကြီးနေတာတွေအများကြီးအဲ့ဒါသိချင်တာဟုတ်ကလားအဲ့ဒါရှုကြည့်ပါကိုငြိမ်ငြိမ်ဖိတ်ငြိမ်ငြိမ်နေလားအဲ့ဒါရှုွက်တဲ့ပေါ်လာတယ်အလုံးလေးပေါ်လာအလုံးလေးစိုက်ကြည့်စမ်းဟုတ်ကလားအဲ့ဒီအလုံးလေးဆိုတဲ့ထိမှုလေးလားထိမှုနောက်မှာတိမှုလေးရှိနေတယ်ဟုတ်လားထိမှုစိုက်ကြည့်ပါဟင် ရုပ်ပေါ်ဆိုင်ရှုပါတို့ပြောပြီးသားထင်တယ်ပြမှုတွေကဒီထင်းမှုနဲ့ပြမှုအားကောင်းလာလို့ရှိရင်သူ့ဟာသူပေါ်လာမှာပါဟုတ်ကလားတို့ဘဒုံမှာကြာဘူးကြီးဟိုတို့ဝါထဲမှာမရှိဘူးလားကံထဲမှာမရှိဘူးလားရှိပါဗျာဟေးရှိဗျာအဲဘဒုံမှာကြာပဲနဲ့ကြာဘူးကပဲထိနေတာမဟုတ်ဘူးလားဟေးဘယ်တော့ကွာတော့ဟင်ဘဒုံမှာကြာဘူးလေးနဲ့လေကြာပဲကလေးနဲ့လေအဲတို့ဒီလေးနဲ့သွားဟဲ့ကြာပဲကလေးကိုဒုံနဲ့ထောက်လိုက်လို့ဟင်ကြာပဲကလေးတို့ဘာတော့ဟဲ့ ဟိုအောက်ကိုရေထဲမြစ်ပါရင်ကြာဘူးလေးနဲ့ကြာပက်ကလေးဘယ်လိုနေမလို့ဟင်အတူတူလားဟင်ဟင်ကြည့်လိုက်ရင်တော့ဘယ်လိုမှကြာရကလေးရအောက်ကလေဘယ်လိုမှကြာဘူးလေးရပေါ်ကလေအတူတူလေးမဟုတ်ဘူးလားအဲ့ဒါလေးတို့တို့ပါပေါ်ကလေတေပေါ်ကနေတွားရင်းနဲ့လေဘယ်လိုမှကြာပက်ကလေးဒုံးနဲ့ထောက်လိုက်လို့ဖြစ်သေးပေါ့ဟင်ဒီကလေးတစ်ချက်နဲ့တော့ရဘယ်လိုမှကြာပက်ကရေထဲငုပ်သွားရင်ကိုယ်ကဘယ်လိုမှကြာဘူးနဲ့ဘယ်လိုမှကြာပက်ဘယ်လိုနေမလို့အတူတူလားတခြားစီလားတခြားစီပါ နောက်ကလာကိုယ်ထိမှုနဲ့တိမှုကိုထိမှုတတိနဲ့စိုက်ကြည့်သားမှာဟင်ပြည့်စုံကျင်တာအဲ့ဒီထိမှုနဲ့တိမှုကိုအလုံးလေးတွေတွေချမ်းလေးတွေတွေကိုယ်စိတ်ကိုပိုင်ပြီးဆိုရင်သူ့ကိုစိုက်ကြည့်ရမှာသူထိုးထွင်းပြီးမှာကိုအတိလေးကလည်းထိုးထွင်းပြီးပြီးပြရမှာမဟုတ်ဘူးလားဟုတ်ကလားကိုရှုကမှကိုတမာရီညာမင်းနာနေဘူးဒီတမာရီနမိတ်ဟာကိုကံလို့မရသေးဘူးဆိုရင်ကိုနာဒီဝရှုကကလည်းမွေးသားမှာဟင်သူရိတ်ကြလာအောင်လေဟင်ဟိုဘလောက်ပဲစိုက်နေလေအစိုက်ခံနိုင်အောင်လေ ခုနဝိဝေကဖြစ်နေအောင်စိတ်ငြိမ်နေအောင်မလို့မချက်ဖြစ်နေအောင်လားဟုတ်ကလားအဲ့လိုဖြစ်လို့စိုက်အားကောက်ရင်စိုက်ပေးစမှာစိုက်အားမကောင်းလို့သူပြန်ပြတ်သွားရင်ပြန်ပြီးသမထထူထောင်လိုက်စမှာဟုတ်ကလားအဲ့ထူထောင်ထူထောင်လို့သူအားကောက်လာပြီစိုက်ကြည့်ဖိနေမှုရတာနဲ့စိုက်ကြည့်စဟုတ်ကလားအဲ့တော့အလုံးလေးဆိုတာတဏ္ဏနမိတ်မဟုတ်ဘူးလားအဲ့ဒါလေးစိုက်ကြည့်ရင်းဖြင့်အဲ့ဒီမှာထိမှုနဲ့သိမှုလေးလည်းပိုင်ပိုင်ခြားခြားသိခြင်းပဲ ပြီးပြီးနောက်ကိုအလုံးလေးကိုဖိုက်အားကောင်းကောင်းနဲ့မှွေနောက်ကြည့်လိုက်လို့ရှင်သူဒီအဆိုင်ကဲလုံးတရားရှိမရှိမြင်းမြင်းနဲ့ကောင်းမကောင်းဘိုင်းမဘိုင်းဒီပြဿနာတွေအဲ့ဒီအလုံးလေးထဲမှာအကုန်ရှိတယ်တောင်ခဏလို့နှာခေါင်းထိပ်မှာနိဗ္ဗာန်ရှိပါတယ်လို့ပြောတာဒီအလုံးလေးကသူတေသနာပြုပါမှာထင်တယ်ဒါလေးသူတေသနာပြုနေရမှာဗျဟုတ်ကလားဗျတင်မို့အလုံးလေးတွေဆိုတော့ယောဂီတို့တခါအမှန်မှားနေပါလိမ့်မယ်ဒီမှုနဲ့သိမှုလေးပြောကြပါဆိုဗျဒီထိမှုလေးကိုပဲသူတေသနာပြုနေရမှာဗျအဲ့ဒီအလုံးလေးဆိုတာကထိမှုတစ်ခုရဲ့သင်္ကိတမဟုတ်ဘူးလား ဟင်အေးအဲ့ဒါလေးစိုက်ရှုနေရမှာဗျာဒါလေးစိုက်ရှုလေးလေးစိတ်ဝင်စားလေးလေးစိတ်ဓာတ်ဝိဝေကစိတ်ဖိငိမ့်လေးလေးထင်လဲအဲစိတ်ဖိငိမ့်လေးလေးကိုယ်လည်းမလုံရှက်လေးထင်တယ်ဟဲ့ကိုယ်မလုံရှက်လေးလေးစိတ်ကပုံဖိငိမ့်လေးထင်တယ်ဟဲ့ဒီလိုဆိုအထဲမှာရှိတဲ့အထဲကြည့်ကိုအထဲသိနဲ့ထိုးထိုးသိမသိနိုင်ဘူးလားသိနိုင်ရင်ယောဂီတို့လူကျင်တဲ့တန်ကုသိုလ်ညာကုသိုလ်ရဲ့တို့တိဖြစ်တဲ့ဥပတိဝိဝေကနိဗ္ဗာန်ရဲ့ဖိငိမ့်မှုလို့ခေါ်တဲ့ရုပ်စိတ်သုံးမှုနာမ်စိတ်သုံးမှုနေရာကိုရောက်နိုင်ပြီ တောင်းလို့ယောဂီတူတွေအရေးကြီးတဲ့ဝိဝေကသုံးခုကိုရအောင်ယူပါကဲနာကြပါဗျာသာသာ